ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးဘော်တွင်10ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဒိဋ္ဌိနှင့်ဝစီကိစ္စကိုအတိနှင့်ပထမပယ်နီးတရားတော်ခန္ဓာဖြစ်ဖြစ်ဒီတော်တော်မြင်နေတော်တော်မြင်နာနဲ့ပဲသူဘေးကဒိဋ္ဌိတွေကဟောဒီပုဂ္ဂိုလ်တော့တော်တော်တော်တဲ့ပုဂ္ဂိုလ်ပဲသူမေးရမြင်ရလို့ရှိရင် နေရာကြမှာပဲဆိုပြီးဒိဋ္ဌိတွေကမေးတယ်ဒိဋ္ဌိကမေးတော့ဘူးသူဖြေတော့ဖြေတယ်ပိုင်ပိုင်နိုင်နိုင်ဝန်းထဲကဆုံးဖြတ်ချက်ချပြီးတော့ဖြေတာမဟုတ်ဘူးစာသွားနဲ့သာဖြေနေတယ်သူညံသွားနဲ့ဖြေတာမဟုတ်ဘူးအဲ့ဒါသူဖြေတာကိုသူမကျေနပ်ဘူးမကျေနပ်တော့သူလားဖြစ်တဲ့တယ်မြင်ပြီးဒီကလာနေတာပဲရန်တာလည်းမဖြစ်ဘူးသောတပန်တရာကနာကရန်တာမဖြစ်ရှာဘူး အဲ့တော့ဘယ်နဲ့ကြောင့်တုံးလို့တွေးကြည့်တဲ့အခါသူ့မှာဒကာရမတွေမှတ်တယ်တတ္တဝါရှိသလားလို့ဆိုတဲ့ဝိသေကိစ္စသူ့မှာရှိတတ္တဝါသိရင်နိဗ္ဗာန်ရောက်သွားသလားဆိုတော့ဝိသေကိစ္စနှစ်ခုရှိတတ္တဝါရှိသလားဆိုတော့ဝိသေကိစ္စတစ်ချက်ရှိတယ်နော်အဲ့ဒါအနုရာရမှာအနုရာရမှာပုဂ္ဂိုလ်တ attva ရှိသလားဆိုတဲ့ သူစိတ်ချင်းမရှင်းပုဂ္ဂိုလ်တ attva ရှိထမရဲ့မရှိဘဲများနေလေရောလားဒီလိုဝိသိကိစ္စလေးရှိပုဂ္ဂိုလ်တ attva သေးလို့ရှိရင်ဖြင့်ဒီလိုကြင်ကြံတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သွားအဲသွားလေရောသလားဒီလိုပဲလေဝိသိကိစ္စရှိအဲ့ဒါဒီပုဂ္ဂိုလ်မှာဝိသိကိစ္စရှိတယ်ဆိုတာတရားဓမ္မတွေကရှင်ပိုင်းကပြောတော့သိလောက်ပါပြီနော်ပုဂ္ဂိုလ်တ attva ရှိသလားလို့လေဝိသိကိစ္စရှိတယ် ပုဂ္ဂိုလ်သေးလို့ရှိရင်နိဗ္ဗာန်သွားသလားလို့လေဝိသိကိစ္စရှိအဲ့တော့ဝိသိကိစ္စရှိရင်ဘုန်းကြီးတို့တရားဓမ္မတွေကမှတ်လိုက်တာဒိဋ္ဌိရှိနေသေးတယ်မှတ်လားဝိသိကိစ္စရှိရင်ဒိဋ္ဌိရှိနေသေးတယ်ဝိသိကိစ္စရှိရင်ဒိဋ္ဌိရှိနေသေးတယ်ဒိဋ္ဌိရှိရင်ဒိဋ္ဌိမရှိရင်ဝိသိကိစ္စအတွဲလိုက်ပြတ်အဲ့ဒါသေးချာမှတ်တာတော့မဩငါတို့ဆရာဘုန်းကြီးကယနေ့တော့ပြန်ဒိဋ္ဌိဝိသိကိစ္စ ပတ်တဲ့အနုရာရကြောင်းရခံပေးကြလားငါတို့လုံနေတဲ့လောက်ဟာဖြင့်အမှန်သာလုံလို့ရှိရင်ဖြင့်အမှန်ဒုက္ခခသိငင်းတဲ့နိဗ္ဗာန်ရောက်မှာပဲဒိဋ္ဌိဝိသေရှာပတ်တဲ့ပပုံတန်နှင်းမှန်မှန်ကန်ကန်ဒုသိချတာကိုဒီနုယုရာရှင်နုရာရဆိုတဲ့ပုဂ္ဂိုလ်ဝိသေကိစ္စတန်လန်းရှိနေတဲ့အတွက်ဒိဋ္ဌိမပြုတ်ထိုကဲ့သို့ပြုတ်သောကြောင့်အနိစ္စဒုက္ခအနတ္တတွေမြင်ရတော့လေနိဗ္ဗာန်မရောက်လို့ဘုရားကကယ်တင်ရတာ ဒိဋ္ဌိတွေမဲတာကိုတဖြေညာတော့လေကိုညံပိုင်နဲ့မဖြေနိုင်တာကိုထောက်သဖြင့်ဒကာဓမ္မတို့ဝိသေကိစ္စပြုတ်ဖို့လည်းရည်ရှိတယ်ကြီးပါဘူးဝိသေကိစ္စပြုတ်ဖို့ရည်ရှိပါဘူးပုဂ္ဂိုလ်ရှိသလားမရှိသလားဆိုတာနှစ်ခွဖြစ်လာတာဝိသေကိစ္စလို့မှတ်လိုက်စမ်းပုဂ္ဂိုလ်ရှိသလားမရှိသလားဆိုတာကဝိသေကိစ္စပါဘူးပုဂ္ဂိုလ်သေးလို့ရှိဖြင့်နိဗ္ဗာန်သွားသလားမသွားဘူးလားလို့ဟာရော အဲဝိသိကိစ္စရှိနေလို့ရှိရင်ဘုန်းကြီးတို့ဓမ္မတွေကမှတ်လိုက်ဒိဋ္ဌိရှိနေလို့ဒီကံထွက်တယ်မှန်ပါဗျာဒိဋ္ဌိရှိနေလို့ဝိသိကိစ္စရှိတာလို့မှတ်လိုက်ကြစမ်းပါသဘောပါကောင်းပြီဒါဖြင့်ဘုန်းကြီးတို့ဓမ္မတွေယနေ့တော့ဖြင့်ဟောငါတို့ဆရာဘုန်းကြီးကငါတို့ကိုနိဗ္ဗာန်တို့ကတင်ယူဆောင်နေတဲ့ဥစ္စာဒါတွေတို့ပြုတ်ပြီးသားပါလားတို့အလုပ်လုပ်လိုက်ရလို့ရှင်ဖြင့်ဒီဘုရား အပေါက်ကြီးပေါက်ပြီးရောက်ကြီးရောက်ရတော့မယ်နိဗ္ဗာန်ဟာသိကြပါဘောလားလို့ကိုယ့်ဟာကိုယ်ဝမ်းမြောက်နိုင်အောင်ဒီတသက်တရကဒီပုဂ္ဂိုလ်ဖြစ်ပုံနဲ့ကွာထုတ်ပြနော်အဲဒါပြန်ဒကာဓမ္မတွေဒါနားလည်အောင်ဝိဇိယပြောအောင်လုပ်ရတော့မယ်လို့ဆိုတော့နားလည်ပြီးသားပုဂ္ဂိုလ်လည်းမြဲရော့နားမလည်သေးတဲ့ပုဂ္ဂိုလ်လည်းအဖတ်တင်ရော့ဆိုပြီးဒီကာလမြတ်တရှိထားပြီးဒီကြောင့်ဟောပြန်တယ်လို့ဒကာဓမ္မတွေမှတ်ရလိမ့်မယ်နော် ဓမ္မဒေသနာမှာတဲ့ဥမာဘုန်းကြီးကတရားဟောလိုက်ကြားစိတ်ကလေးတော့မပေါ်ကြဘူး။ပေါ်ပါဘူး။ဟောတရားဓမ္မတော့လူသေးဖြင့်လည်းကြားချက်ပါမလား။ကြားပါဘူး။ဟောလူသေးမဟုတ်လို့ဆိုကြားတတ်တဲ့ရုပ်ကလေးကလည်းနားရရှိပေါ့ဗျာ။ရှိပါဘူး။ဒီကလည်းဟောတဲ့ဘက်ကလည်းလူသေးဖြစ်လို့ရှိရင်အတန်ထွက်ပါ။ထွက်ပါဘူး။အင်းဒီကအတန်ကလည်းထွက်တော့အတန်နဲ့တရားဓမ္မတွေအတန်နဲ့မသေးတဲ့ကြားရုပ်ကလေးကလည်းရှိနေတော့ အော်ဘုန်းကြီးပြောနေတာလေကြားတယ်ဆိုတဲ့စိတ်ကလေးတော့မပေါ်ဘူး။ပေါ်ပါဘူးဗျာ။အင်းဒါဖြင့်ဒကာရမတို့ဝိညာဉ်နဲ့ခန္ဓာလေးပေါ်နေ။ပုဂ္ဂိုလ်တ attva ဟုတ်သေးရဲ့။ဟုတ်ပါပါဗျာ။ဘာဘာဘာပေါ်နေ။ဝိညာဉ်နဲ့ခန္ဓာပေါ်နေတယ်လို့ခွင့်ရဒကာရမတွေကရှင်းရှင်းမမှတ်ထားဘူး။ဩသိစိတ်ကလေးပေါ်တယ်။ဝိညာဉ်နဲ့သိနော်။ဘာပေါ်နေပါလဲသိစိတ်ကလေးပေါ်နေတယ်ဆိုတော့ဩဒါဝိညာဉ်နဲ့ခန္ဓာပေါ်နေတာပဲ။ အဲ့တော့သူပေါ်လို့ရှိရင်ဖြင့်တရားဓမ္မတို့ကိုဒီပိသားတိုင်းအတန်နဲ့ဆက်သွယ်ပြီးတဲ့ဖတ်တာလည်းသူတည်းပါပြီးသားပြီးတော့ကြားရတဲ့ဝိညာဉ်ဝေဒနာလေးရောဗျာအင်းစေနာလေးလည်းကြားလို့တဲ့စေနာလည်းပါပြီးသားဖြစ်တော့နာမခန္ဓာ၄ပါးဖြစ်မဖြစ်ဘူးလားဖြစ်ပါဗျာနာမခန္ဓာ၄ပါးနာအကြည့်ရုပ်ပေါ်မှာဖြစ်ပြီးဒီကလာနေကြတော့တယ်ဆိုတာရှင်းတယ်နော်ဒီကြောင့်ဝေဒနာပါတော့ ဘာသာပစ္စယဝေဒနာဆိုတာကတွဲဖြစ်တာကိုဆရာဘုန်းကြီးကဟောထားတော့အင်းဒီထဲမှာတရားဓမ္မတို့ပုဂ္ဂိုလ်တ attva များပါသေးလားပါပါဘုရားယောက်ျားမိန်းမရောပါပါဘုရားဟောမပါဘူးဆိုတော့ဒိဋ္ဌိကလည်းပြုတ်ပြီကဲဒီခါသွားလိုက်ပါဦးနဲ့ရုပ်စာကြားတယ်လို့ဆိုလို့ရှိရင်ဖြင့်ကြားတာသဘောကျလိုက်တာ သဘောကျလိုက်တာဆိုတဲ့စိတ်ကလေးမလားဘူးအင်းတို့ဆရာဘုန်းကြီးပြောနေတာသဘောကျလိုက်တာဆိုတဲ့စိတ်ကလေးလာတော့သဘောကျတဲ့စိတ်ကလေးရတော့ဝန်တာရသောနာတာစိတ်ကလေးပေါ်နေတာမပေါ်လာဘူးလေသဘောကျလိုက်တာဆိုတော့ခုနကကြားစိတ်ကလေးရှိသေးရလားမရှိဘူးမရှိပေမဲ့လည်းကြားစိတ်ကလေးကတော့ဖြစ်ပြဆိုပြီးချုပ်သွားတော့ကြားစိတ်ကလေးကသဘောကျတဲ့စိတ်ကလေးကိုဖြစ်ခွင့်ပေးခဲ့မှန်ပါဗျာ သဘောကျတဲ့စိတ်ကလေးဖြစ်ခွင့်ပေးခဲ့တဲ့တွေ့ကြားစိတ်ကလေးချုပ်သွားပြီးတော့ဒီသဘောကျတဲ့စိတ်ကလေးကြမ်းနေသဘောကျပြီးခရခရမတွေကတခါဝေဖန်တဲ့စိတ်ကလေးမလာဘူးလားအင်းသဘောကျတဲ့စိတ်ကလေးချုပ်ပြီးပဲစိတ်လာပြန်အင်းဝေဖန်တဲ့စိတ်ကလေးလာပြန်တော့ဝေဖန်တဲ့စိတ်ကလေးလာပြီးနောက်မှတခါကြည်ညိုတဲ့စိတ်ကလေးလာပြန်တယ်အင်းတခုချုပ်ပြီးတခုဖြစ်နေတာသဘောကျဒါပြန်ဒီထဲမှာ အင်းကြာရတာချုပ်ပြီးဒီကာလသဘောကျတာလေးပါတယ်သဘောကျတာချုပ်ဝေဘာနာပါတယ်ဝေဘာနာလာပြီးဆုံးဖြတ်တာလာပြန်တယ်ဒီလိုပဲဆက်ဆက်ဆက်ဆက်မတော်ဘူးလားပါပါအင်းပုဂ္ဂိုလ်တ attva များပါသေးပါပါအင်းဒီအကြောင်းချုပ်သွားတာဒီကျိုးပေါ့လားပါပါတခါတည်းလေးကအကြောင်းဖြစ်ပြီးချုပ်သွားပြန်တယ်ဒီကျိုးရောပါပါအင်းဒီကျိုးချုပ်သွားပြီးဒီကာလသူကတတိပိသပြန်တော့ဒီအကြောင်းတစ်ခုမပေါ်လာဘူးလားပါပါဒီလိုကြီးပေါ်ပြီးဆက်သွားလိုက်တာမသေးမရှင်းဆက်သွား မဆက်ဘူးဆက်ပါပါဆက်သွားတော့ဒါတွေညီကုန်းချုပ်လိုက်တဲ့အခါကျတော့ပထမချုပ်သွားတယ်လေဖြစ်ဖြစ်ဒုက္ခသစ္စာဒုတိယပေါ်လာတာလေးလေဖြစ်ဖြစ်ဒုက္ခသစ္စာတတိယပေါ်လာတာလေးလေအင်းသရုပ်ကပေါ်လာတာလေးလေအင်းချုပ်သွားတာကအကြောင်းပေါ်လာတာကအကျိုးချုပ်သွားတာကအကြောင်းပေါ်လာတာက လူတော်ကြောင်းကျိုးတွေဆဲပြီးကြလာသွားတာပုဂ္ဂိုလ်သတ္တဝါများပါသေးလားပါပါဒါဖြင့်ဒီကြောင်းကျိုးတွေကတိတူဘုရားရှင်တို့ကအကုန်မဲအကြောင်းလည်းမလာတော့ဘူးအကျိုးလည်းရုပ်သိမ်းသွားပြီဆိုလို့ရှိရင်ဖြင့်ဒုက္ခသစ္စာတွေရုပ်သိမ်းသွားတာမှန်ပါဗျာဒုက္ခသစ္စာတွေရုပ်သိမ်းသွားတဲ့ခါကျတော့ဥအောင်တို့လူတို့ကဘယ်လိုများဥရတော့ဘယ်လိုဆုံးဖြတ်ချမလဲဒုက္ခသစ္စာချုပ်တော့နိဗ္ဗာန်နိဗ္ဗာန်ပဲဩဒါဖြင့် နိဗ္ဗာန်ဆိုတာတရားဓမ္မတို့ဒီဒုက္ခဒေသဥဒေဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဒီနောက်ထပ်မပေါ်တာဘာခေါ်ကြမလဲနိဗ္ဗာန်ပါဘုရားအဲနောက်ထပ်မပေါ်တာနိဗ္ဗာန်လို့ဆိုတော့ဩနိဗ္ဗာန်ဆိုတာကဒုက္ခဒေသချုပ်သွားတာကိုဆိုတာကိုဆိုတော့ပုဂ္ဂိုလ်တ attva သွားတာဟုတ်သေးရဲ့ဟုတ်ပါပါဘုရားပုဂ္ဂိုလ်တ attva သွားတာမဟုတ်တော့ဘူးဆိုတာခြေရင်းနဲ့သဘောကျကျပါပါအခုဖြစ်နေတာတွေကတော့ဒကာဓမ္မတွေသဏ္ဍာန်ရာဇိဖြစ်တုန်းကလည်းဒုက္ခဖြစ်တာပဲ ကြားစိတ်ပြတ်သွားတော့ဒုက္ခပြတ်တယ်ဟုတ်ဘူးလားကြားပိကကသဘောကျတဲ့စိတ်ကလေးဖြစ်တာလေဒုက္ခဖြစ်တာပဲသဘောကျတဲ့စိတ်ကလေးချုပ်သွားတာလေဒုက္ခဖြစ်တာပါဗျာဝေဘာနဲ့စိတ်ကလေးပေါ်လာပြန်တာဟုတ်ပါဘူးအဲဝိပါဒစိတ်ကလေးချုပ်သွားပြန်။ဒါပြန်ပရိစ္ဆေသမုပ္ပါတစ်ခုလုံးမှာဒုက္ခဖြစ်ရဒုက္ခချုပ်ကြီးမရှိဘူးလား။ရှိပါဘူး။ပုဂ္ဂိုလ်သတ္တဝါများပါလေသေးလား။ဒါပြန်ဘုန်းကြီးကဒကာဓမ္မတွေဓမ္မတွေဒကာဓမ္မတွေသန္တာမှာတနေ့လုံးဖြစ်နေတဲ့အဖြစ်တွေဟာ အင်းဘာတွေများဖြစ်လို့ဘာတွေများပေါ်လို့ဘာတွေများပြောင်းနေကြသလုံးလို့မေးရင်ဘယ်နဲ့ဖြေကြပါ့မလဲအင်းဖြစ်တာဒုက္ခပြတ်တာဒုက္ခတွေဆက်ဆက်နေတာပါဖေဟာမှန်ပါပါဘယ်လိုဆုံးဖြတ်ချက်ချဖြစ်တယ်ဒါတွေပဲအစင်မပြတ်ပေါ်နေတာပဲဒီဒုက္ခပြဒုက္ခအစင်မပြတ်ပေါ်နေတယ်ဆိုတော့ကျေနပ်အကယ်နိဗ္ဗာန်ရောက်သွားတာနိဗ္ဗာန်ရောက်သွားပြီဆိုတော့နိဗ္ဗာန်ပေါ်လာပြီဆိုတော့ ဘယ်ဟာနိဗ္ဗာန်ပေါ်လာတာတော့မေးတော့လေဒီအရမတွေသိတဲ့အတိုင်းဖြစ်တာလည်းဒုက္ခပြတ်တာလည်းဒုက္ခအစဉ်ကြီးမရှိတာမရှိပါဘူးသဘောကျဒီဒုက္ခပြဒုက္ခအစဉ်ကြီးပဲနေနေတာမရှိတာကိုအော်ဒုက္ခအစဉ်ပြတ်သွားတာဘာခေါ်ကြမလဲနိဗ္ဗာန်ဟောကျွတ်တော့အခု ဆက်ဆက်ပြီးအစဉ်စိုက်ဖြစ်နေတာတွေကတော့ဘာပါလဲဒုက္ခပါပဲ။ဟောဆက်ဆက်ပြီးဖြစ်နေတာရောပြနေတာရောဒုက္ခကြီးပဲနော်။မှန်ပါပါ။အင်းဒါရင်းကအကုန်ချုပ်ငင်းရုပ်သိမ်းသွားတဲ့ခါကျတော့ဘာဆိုကြပါ့။နိဗ္ဗာန်ပါဗျာ။ကောင်းပြီဒါဖြင့်ဒကာရမတို့ဒုက္ခဖြစ်တယ်ဆိုတဲ့ကလည်းဒုက္ခဖြစ်တယ်ဆိုတော့သမှုရိယအကြောင်းရှိလို့ဖြစ်တာပဲ။မှန်ပါပါ။ဒုက္ခဖြစ်တယ်ဆိုတော့ဘာနဲ့ကြောင့်ဖြစ်ပါလဲ။သမှုရိယအကြောင်းရှိလို့ဖြစ်တယ် ဒုက္ခချုပ်တယ်ဆိုတဲ့ဥစ္စာလေဘယ်နဲ့ကြောင့်ချုပ်ပါလိမ့်မလို့လို့မေးတဲ့အခါကြတော့ကိုမက္ကသစ္စာနဲ့ပွားများလို့ချုပ်တယ်မှန်ပါပါဒုက္ခဖြစ်တယ်ဆိုတာဘုရုကြောင့်ဖြစ်ပါလိမ့်မယ်ဒုက္ခချုပ်သွားတာကဘယ်နဲ့ကြောင့်ချုပ်ပါမက္ကသစ္စာပါဗျာဩော်ဒါဖြင့်ဒကာဓမ္မတွေတဏ္ဍာမှာဖြစ်နေတဲ့သဘောကြည့်လိုက်လို့ရှင်သမုဒိယဖြစ်လို့ဒုက္ခတွေဖြစ်နေတာပဲမှန်ပါ အင်းမဂ္ဂသစ္စာလည်းဖြစ်ပါရဲ့ဒုက္ခသစ္စာလည်းချုပ်ရတယ်ဆိုတော့မသိကြဘူးလားသိကြပါဘူးဒါပြန်ရေဓမ္မတွေတဏ္ဏမှာအလုံးမလုံးတဲ့ပုဂ္ဂိုလ်မှာဒုက္ခဖြစ်ဒုက္ခပြည့်နေတာပဲရှိတယ်မဆိုနိုင်ဘူးအလုံးမလုံးတဲ့ပုဂ္ဂိုလ်မှာဒုက္ခဖြစ်ဒုက္ခဖြစ်ဒုက္ခဖြစ်ဒုက္ခဖြစ်နေတာဆိုတော့ဒုက္ခသစ္စာကြီးဖြစ်နေတယ်ဆိုရင်ဟုတ်ပါဘူးဘာကြလဲအလုံးမလုံးတဲ့ပုဂ္ဂိုလ်မှာဘာတွေဖြစ်နေလဲ ဒုက္ခသစ္စာဖြစ်ရင်ဖြစ်တယ်လည်းဒုက္ခသစ္စာပဲပြည့်သွားတယ်လည်းဒုက္ခသစ္စာပါအဲ့ဒါဥပါဒင်္ဂစဉ်းစားလိုက်စမ်းပါဩသမှုရိယရှိတဲ့ပုဂ္ဂိုလ်မျိုးဒါရီစင်စိတ်ဖြစ်ပြနေတာပဲမှန်ပါဗျာဆိုလိုက်ပါလားဆိုလိုက်ပါဗျာဒါရင်တခါဆရာဝန်မောင်ဆရာနေရလို့ဖះပွန်းလို့ဒကာဓမ္မတွေကဒီဒုက္ခကြီးကိုမလို့ခြင်းနဲ့မညံပေါ်လာတဲ့ခါကျတော့ဒုက္ခဖြစ်ဒုက္ခချုပ်တယ်ကြီးကမလာတော့ဘူးမှန်ပါအင်းဘာဖြစ်သွားပါလဲနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဖြစ်သွားတယ်အဲနိဗ္ဗာန်ပေါ်လာတော့မဂ္ဂသစ္စာကြောင့်ပေါ်လာတာမှန်ပါ ဒုက္ခဖြစ်ရဒုက္ခပြနေတာကတော့မှုရကြောင့်ပေါ်တာပဲဆိုတော့ဒီခန္ဓာကိုယ်ထဲမှာပုဂ္ဂိုလ်တ attva လို့ဥပအောင်လို့ရှားလို့ကုန်မတွေ့ဘူးမတွေ့ပါဘူးဥပရှားလို့တွေ့သေးလားမတွေ့ပါဘူးကြည့်လိုက်တာလည်းဖြစ်ပြတယ်ကြည့်လိုက်တယ်ဒုက္ခဖြစ်ရဒုက္ခပြတာပဲမှန်ပါဗျာဒါတွေကလည်းသမှုရရှိတဲ့ပုဂ္ဂိုလ်တဏ္ဍာမှာဒီဟာတွေဖြစ်ပြနေရမှာပဲမှန်ပါဗျာသမှုရရှိတဲ့ပုဂ္ဂိုလ်တဏ္ဍာမှာဖြစ်ပြနေရတာပဲဆိုတော့ရှင်းရှင်းပါအင်းဆရာဝန်သမောင်းဆရာနေရသာသနာ့ရင်ကျုံလို့ကြိုးစားလိုက်တဲ့အခါကျတော့ ဒီဒုက္ခတွေမလို့ကျင်တော့ပါဘူးဆိုပြီးပွားများလိုက်တဲ့အခါကျတော့ဒုက္ခဖြစ်ပက်တွေမလို့ကျင်တော့ပါဘူးမြင်တဲ့ဥစ္စာတွေမလို့ကျင်တော့ပါဘူးဆိုတော့ဘုရားဆိုဒုက္ခတွေချုပ်သွားဟုတ်ပါဘူးချုပ်သွားတော့ဘာသစ္စာပေါ်လာနိရဒသစ္စာပေါ်လာတယ်ဆိုတာသိကြပါသိကြပါအင်းပေါ်ကျင်လို့ပေါ်ရတာဓမ္မတို့မဂ္ဂသစ္စာနဲ့မလို့ကျင်လို့ပေါ်ရတာမဂ္ဂသစ္စာနဲ့မလို့ကျင်လို့ပေါ်ရတာအော်ဒါဖြင့်ဓမ္မတဲ့တဏ္ဍာမှာဒုက္ခ ဖြစ်ဒုက္ခပြက်နေတာခန္ဓာရှိတဲ့ပုဂ္ဂိုလ်ကြီးအလုပ်မှာဒုက္ခဖြစ်ဒုက္ခပြက်နေတာမှတပါဘာမှမရှိဘူးမှန်ပါဗျာခန္ဓာရှိတဲ့ပုဂ္ဂိုလ်မှာဒုက္ခဖြစ်ဒုက္ခပြက်နေတာမှတပါဒုက္ခဖြစ်ဒုက္ခပြက်နေတဲ့အလုပ်မှတပါဘာရှိသေးလဲမှန်ပါဗျာအင်းဒါဖြင့်သုတိသုတိပြပြိဿိလာဗျာနဲ့ဒုက္ခဖြစ်ဒုက္ခပြက်တာမှန်ပါတ attva ကိုပါရလားမှန်ပါဒါဖြင့်ဘုန်းကြီးကမေးပါတယ်ဒကာရမတို့တ attva သေးရင်ဖြစ်သေးသလားလို့မေးလို့ရှိရင်ဖြင့် ဘယ်နဲ့ဖြေကြသတ္တဝါမရှိပါဘူးသတ္တဝါမရှိလို့ဒကာဓမ္မတို့ဖြစ်သေးတယ်ဆိုတာလည်းပြောဖြေဖို့မလိုဘူးမလိုပါဘူးတ္တဝါမရှိလို့ဖြစ်သေးတယ်ဆိုတာကိုဖြေဖို့မလိုတော့ဘူးငါကဘုန်းကြီးကရှင်ဘိုင်းကဒကာဓမ္မတွေအမှန်တန်ရှင်းပေးထားပြီတတ္တဝါသိရင်ဖြစ်သေးသလားလို့မေးလို့ရှင်တတ္တဝါမရှိသောကြောင့်ဖြစ်သေးသလားဆိုတဲ့အမေကိုဖြေရမရှိပါဘူးရှိပါပါ ဝါအောင်တော့ရိပ်မိပြီဝါရောအားလုံးတရားဓမ္မတွေကိုသူများတို့သဏ္ဍာန်ဥဒါရီသာဆက်ဖြစ်နေတာသတ္တဝါများပါသေးလားအဲ့တော့မေးတဲ့ပုဂ္ဂိုလ်ကဒိဋ္ဌိမေးမေးလိုက်မယ်ဆိုလို့ရှိရင်ဒီလိုမေးကြလိမ့်နော်သတ္တဝါသေးသွားလို့ရှိရင်ဖြင့်ဖြစ်သေးသလားလို့မေးရင်ဘုန်းကြီးတို့ဓမ္မတွေကဘယ်နဲ့ဖြစ်လဲဖြစ်တာပါဘုရားဖြစ်တာဘုရားသတ္တဝါကိုငကိုကမရှိလို့မှန်ပါ ဖြစ်သေးသလားဆိုတာလည်းဖြေဖို့မလိုတော့ဘူးတတ္တဝါမှမရှိဘဲနဲ့ဖြစ်သေးသလားဆိုတဲ့စကားကိုခမည်းတော်ဖြေရင်ဖြင့်တတ္တဝါရှိလို့သာခမည်းတော်ဖြစ်သေးလားမဖြစ်သေးလားဆိုတဲ့ဥစ္စာလာမှာပေါ့မှန်ပါပါဘုရားမဟုတ်လာကြရှိရဲ့ရှိပါပါဘုရားဒါသတိထားပြီးနားထောင်ပါလို့ပြောလိုက်တယ်နော်ဘာဖြစ်လို့တုံးလို့ဥပအောင်ဘာဖြစ်လို့ဒီစကားကိုခွန်ကြီးလေးလေးစားစားနဲ့ဒကာရမတွေပြီးစေခြင်းမှတ်စေခြင်းရှင်းစေခြင်းရတယ်လဲလို့မေးတော့တတ္တဝါရှိမှာ သိဆိုရင်မှန်ပါဗျာဘတ်တော်ရှိရင်ဒိဋ္ဌိကိုမှန်ပါဗျာဘတ်တော်သိရင်ဖြစ်သေးသလားဆိုတဲ့ဥစ္စာခမည်းတော်တဏ္ဍာမှာဝိသိကိစ္စလာမှာစိုးတယ်မှန်ပါဗျာဘုရားတတ္တဝါကိုရှိရဲ့မရှိပါဘူးရှိလေကုဝိညာဉ်ချုပ်တော့ကိုဟုတ်လားဟုတ်မှဒီကနေပြီးဒီကလာကောင်းတာပေါ်လာတယ်ဆုံးဖြတ်တာပေါ်လာတယ်ဝေဘာနာပေါ်လာတယ်စိတ်တွေအစဉ်တိုင်းသာဓမ္မတွေသာပေါ်နေတယ်ဆိုတော့တတ္တဝါကိုပါရလားပါပါဒါတွေ ဥမာမဲ့သုတိစိတ်ဖြစ်သွားတယ်ဆိုတော့လေဒုက္ခဒုက္ခသစ္စာဖြစ်သွားတယ်ဘုရားကြီးခေါ်လာတော့လေဒုက္ခသစ္စာပေါ်တာပဲတတ္တဝပါသေးလားဒါပြန်ဘုန်းကြီးကမဲပါတယ်တဲ့ဒိဋ္ဌိလောက်ပြီးတော့ဘုန်းကြီးကဂရမတို့တတ္တဝသေးလို့ရှိရင်ဖြစ်သေးသလားနော်မရှိတယ်တတ္တဝမရှိတဲ့အတွက်ဖြစ်သေးသလားဆိုတော့တန်တရားခင်ဗျားတို့မှလာသေးရဲ့မှန်ပါဗျာ ဥပါရင်ဒီဖြည့်ရှင်းသွားပြီရှင်းပါဗျာငကောတတ္တဝမရှိတာပြထားမှာမှန်ပါဗျာငကောတတ္တဝမရှိတာသိကြရပါသိကြပါဗျာမျက်လုံးဘောက်ကဖွင့်လိုက်လဲတတ္တဝပါရလားမှန်ပါဗျာသူဓမ္မတွေတန်းသွားတာမှန်ပါဗျာနားဘောက်ကနားထောင်လိုက်တော့ကောမှန်ပါဗျာအဲဒုက္ခသစ္စာဖြစ်ဒုက္ခသစ္စာချုပ်တာပဲရှိတာပေါ့ဗျာပုဂ္ဂိုလ်တတ္တဝပါလေလားမှန်ပါဗျာ အဲ့ဒါကြက်ကြက်ရှင်းစမ်းပါဒါကြက်ကြက်ရှင်းစမ်းပါဒါနဲ့ပဲသောတာပန်တည်တော့မယ်ဆိုတာသေသေးချာချာမှတ်ပါမှန်ပါဗျာဒါနဲ့ပဲသောတာပန်တည်တော့မယ်ဥပယေမှန်ပါဗျာတိုင်းလည်းပြန်ဒီအကြောင်းတွေကိုပဲပောက်ကဖြစ်ဖြစ်ပြိဿသမုပ္ပါကိုဒကာဓမ္မတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေမြင်နေတဲ့ဒကာဓမ္မတွေဖြစ်နေတော့ဒီထက်ငခုကိုကရှင်ရှင်ခါတုန်းကကိုကပုဂ္ဂိုလ်တ attva ပါရလားပါပါဘုရားမင်းဓမ္မဖြစ်ဓမ္မပြက်တာရှိတာအဲ့တော့ ပုဂ္ဂိုလ်သေးလို့ရှိရင်တတ္တဝါသေးလို့ပုဂ္ဂိုလ်တတ္တဝါပေါ့ဗျာအဲတတ္တဝါသေးလို့ရှိရင်ဖြစ်သေးလားလို့ဘုန်းကြီးကပဲဒိဋ္ဌိသဘောနဲ့မေးလိုက်ဒကာရမတွေဘယ်နဲ့ဖြေကြတတ္တဝါမရှိတဲ့တွေ့သေဆိုတာဟာဖြေကြမလို့ဘောတတ္တဝါရှိရင်သာသေတယ်ဆိုတာလာမှာဟုတ်အဲ့ဒီတော့ဒီတလုံးကိုဒကာရမတွေလေးလေးစားစားမှတ်ထိုက်ပါတယ်လို့ဥပအောင်တို့ဥပအောင်မှတ်ရလိမ့်မယ်မှန်ပါပါဗျာဥပအောင်မှတ်ထိုက် မှန်ပါပါဒီဟာကိုသဘောမကျလို့ရှင်တတ္တဝါပေါ်လိမ့်မယ်ဗျာမှန်ပါပါပေါ်ပြီလားပေါ်ပါပါတတ္တဝါပေါ်လို့ရှင်တတ္တဝါသေးတော့လာတော့မှန်ပါပါတတ္တဝါသေးရင်ဖြစ်သေးလားဆိုတာမေးရောမှန်ပါပါအခုတော့ငကူကတွေကဒကာဓမ္မတွေကတတ္တဝါမရှိတာကိုသိပြီးကဩဓမ္မတစ်ခုဖြစ်ပြီးဓမ္မတစ်ခုချုပ်တာပဲနောက်တစ်ခါဓမ္မတစ်ခုပေါ်ပြန်ပေါ်တဲ့ဓမ္မချုပ်ဓမ္မသာတန်းသွားတာပဲဝိညာဏဓမ္မဝေဒနာဓမ္မတဏှာဓမ္မအင်းဒါတွေသာတန်းပြီးသွားနေတော့ ဒါတွေသစ္စာခေါ်လိုက်တဲ့ဒုက္ခဖြစ်ဒုက္ခပြတ်တာတွေဒုက္ခတန်းနေတာပဲဆိုတာမှန်ဘူးလားမှန်ပါဗျာအဲ့ဒါတွေကပံကိုယ်ဓမ္မတွေကသိထားတော့မှာဩော်ဒါဖြင့်ဘုန်းကြီးကဒိဋ္ဌိလို့မဲတော့တတ္တဝသေးရင်ဖြစ်သေးသလားဘယ်နဲ့ဖြစ်တတ္တဝမရှိလို့သိစရာလဲရှင်းပြီနော်ဒါခင်ဗျားတို့အစောကြီးကတည်းကဒီဝိသိကိစ္စတတ်သိထားတော့သိစရာကြီးတာသိကြပါဘူးဝိသိကိစ္စတတ်လိုက်တာပဲဒီဥစ္စာ တတ္တဝသေရင်ဖြစ်သေးသလားလို့ဆိုတော့ခင်ဗျားတို့ကိုယ်တိုင်ကရှင်းနေငကုမမတတ္တဝမှာမပါဘဲနဲ့ဗျာဖြစ်သေးသလားဆိုတာမေးဖို့မလိုပါဘူးဆိုတော့တန်တဲ့ကိုရှင်းမရှင်းရဘူးအဲ့ဒါဝိသိကိစ္စတတ်နေဝိသိကိစ္စသေရင်လားဘယ်နဲ့ကအနုရာရမှာဒါကနားမလဲဘူးဒါကနားမလဲလို့တတ္တဝသေးရင်ဖြစ်သေးသလားလို့ဒိဋ္ဌိကမေးတဲ့အခါသူ့မှာဖြေခဲ့ကြီးဖြစ်တိုင်းတရားဓမ္မတို့ခင်ဗျားတို့ဘယ်အချိန်မှဖြစ်ပေါ်ဖြစ်ပေါ် တရားဓမ္မရဲ့ဇာန်မှာယုံနာဓမ္မမှာတော့ဖြစ်ပေါ်ကြရှိသေးရဲ့ဖြစ်ပါပါအဲယုံနာဓမ္မပဲဖြစ်တော့ပုဂ္ဂိုလ်တ attva တွေထဲယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တွေတ attva တွေပါသေးပါပါအဲတ attva တွေရင်ဖြစ်သေးသလားဆိုတော့ဝိသိကိစ္စရှိသေးရဲ့ဖြစ်ပါပါဥပါရင်ကျင့်တတ်တော့အားလုံးပဲအရမတွေကျင့်တတ်ပါလားတတရားဟောတာဘာမှမကြသေးပါဘူးခင်ဗျားတို့မှာဝိသိကိစ္စရှင်းသွားပြီဟုတ်ပါပါ ဥပအောင်ပါရှင်းဥပါရှင်းတော့ပြီရှင်းတော့စဉ်းစားပါစဉ်းစားပါဒကာရမတို့ဥပါရင်ဒိဋ္ဌာလေးလေးကံကံပြောနေတာဟာခင်ဗျားတို့ညံထဲမှာရှင်းသွားတာဘုန်းကြီးများကအမှန်တန်ကျေနပ်နေလို့ဒိဋ္ဌာအော်တို့ဒကာရမတွေပုဂ္ဂိုလ်တ attva တော့ဖြင့်ပြောင်းနေပြီအပြောသာကြံတော့တယ်အထင်မရှိဘူးဆိုတာကိုဘုန်းကြီးကယုံကြည်သွားပြီမှန်ပါဗျာအပြောသာရှိတော့တယ်မှန်ပါအပြောတော့မပြောင်းဖြစ်လို့ကိုမှန်ပါဗျာ အချင်းကတော့ရှိသေးရဲ့လားရှိပါဘူးဗျာအဲအချင်းမရှိလို့ရှင်ပြန်ဒါဒကာဓမ္မတို့တန်ခရဆိုတဲ့ဝိသိကိစ္စလာသေးရဲ့လားလာပါဘူးဗျာဒါကြောင့်ဒကာဓမ္မတို့ကလေးကရှိအောင်မေးပါမယ်ဒကာဓမ္မတို့ကိုတပါးသောပုဂ္ဂိုလ်ကဖြစ်စေဘုန်းကြီးကဖြစ်စေမေးလိုက်တယ်တတ္တဝါများသိရင်ဖြစ်သေးသလားလို့မေးရင်မနဲ့ဖြစ်ကြမှန်ပါပါအဲတတ္တဝါမရှိတဲ့အတွက်သေဆိုတာလည်းမရှိတော့ဖြေးစရာကိုမလိုပါဘူး သဘောပါကြပါပါဗျာဒါဖြင့်ဒီမေးကိုရှင်းသွားတော့ဥပအောင်တို့ဥပရင်တို့ဥပရနေရာကြပြီကြပါဗျာနောက်တစ်ခါတစ်ချက်မေးပြန်တယ်ဒိဋ္ဌိဆိုတဲ့ကြံပံမေးတာနော်တင်းနံပါတ်ကတတ္တဝသေဖြစ်သေးလားမေးတယ်နှစ်နံပါတ်ကတတ္တဝသေမဖြစ်တော့ဘူးလားလို့မေးပြန်တယ်ဒါတော့ဘယ်လိုဖြေကြမလဲမေးရမလို့တော့ပါဘူး။ဘုရားကဘုရားမရှိတဲ့အတွက်မဖြစ်တော့ဘူးလားဆိုတော့မေးဖို့မလိုဘူး။ရှင်းပြီနော်။ အဲ့ဒါခင်ဗျားတို့ဝိသိကိစ္စရှင်းထားတာမှန်ပါဗျာဒိဋ္ဌိကလည်းပါရှင်းသွားပါပြီတစ်ခုဖြစ်တစ်ခုချုပ်တာသိသွားပြီကောမှန်ပါဘတ်တော်တယ်လို့ရှိရင်ဖြင့်မဖြစ်ချီတလဲဖြစ်ချီတလဲလားလို့မေးရင်ဖြစ်တာတော့ဖြစ်ရမလို့ပါဘူးတတ္တဝါကိုမပါတဲ့အတွက်မေးလို့လူကတော့မဲမှာပဲနော်ခုပု္ပ္ပာဘယ်နှခုရှိတာကဲလေးခုကြအောင် तू မဲလိုက်မယ်တတ္တဝါတယ်လို့ရှိရင်ဖြင့်မဖြစ်တော့ဘူးလို့ဆိုမလားတော့မဟုတ်ဖြစ်သေးတယ်ဆိုမလား မဖြစ်တော့ဘူးလို့လည်းဆိုကြမရှိဘူးဖြစ်သေးတယ်လို့လည်းဩဒါဖြင့်ဒကာရမတွေဘာများသဘောကျထားလို့ဒီဝိဇိကိစ္စဒီတန်တရားတွေသူတို့ရှင်းနေနေပါလိမ့်မလဲလို့မေးတဲ့အခါကြတော့မှငခုကခန္ဓာဖြစ်ရှင်မှာတ attva မပါဘူးဘယ်လိုဆုံးပြရချင်တ attva မပါဘူးတဲ့ဒုက္ခဖြစ်ရဒုက္ခပြည့်နေတာကတွေ့ရတယ်ဘယ်လိုဆုံးပြရချင် တတ္တဝါကိုပါသေးရလားဒါဖြင့်ဒီဃာရမတွေတော့မှာတော့ဝိပဿနာရှုလိုက်ရလို့ရှိရင်ဖြင့်ဝိသိကိစ္စရှင်းမိသားပုဂ္ဂိုလ်တွေဒိဋ္ဌိရှင်းမိသားပုဂ္ဂိုလ်တွေလို့ဆိုလိုက်ပြီဝိသိကိစ္စရောရှင်းပါပါရှင်းသွားပြီဘယ်ချင်းဖြစ်ဖြစ်ကြားတဲ့စိတ်ကနေပြီးဒီကလာကြားတာတောင်းတယ်ဆွဲလန်းတယ်အထုတ်တယ်အဲနာနဲ့စိတ်ကလည်းထိုးတူပဲအဲနာစိတ်ပေါ်တယ်ဆွဲလန်းတယ်အထုတ်တယ်အဲနန်းတယ် သဘောကျတယ်စွဲလန်းတယ်အထုတ်တယ်ဆိုတော့ပြိဿသမုပ္ပါအစဉ်သာသွားနေမှာပဲမဟုတ်လားတရားဓမ္မတို့ပုဂ္ဂိုလ်တ attva ကတော့ရှိပါပါဗျာအဲ့ဒါကြောင့်ပုဂ္ဂိုလ်တ attva သေးလို့ရှိရင်တ attva ရှိသေးသလားဆိုတာနဲ့တန်မြတ်မရှိတော့ပါဘူးမှန်ပါတတ္တဝသေးရီရှားမဲ့နဲ့ဖြစ်သေးသလားဆိုတာလေတတ္တဝသေးသေးရီရှားမဲ့နဲ့ဖြစ်စီတက်လဲမဖြစ်စီတက်လဲလားမရှိပါဘူးတတ္တဝဆိုတာငကောကမရှိပါဘူးတဲ့ဒါကြောင့် လုံးဝဖြစ်မဖြစ်ကိုဘာမှစဉ်းစားစရာလိုသေးဘူးမှန်ပါဗျာခင်ဗျားတို့ညံတဲ့ရောက်နေတာကတတ္တဝါမရှိဘူးဒုက္ခဖြစ်ဒုက္ခပြတ်တဲ့ဒါပဲရှိတယ်မှန်ပါဒုက္ခဖြစ်တဲ့ဒုက္ခပြတ်ဒုက္ခဖြစ်ဒုက္ခပြတ်ဆုံးသွားရင်လည်းនិရောဓဖြစ်ဦးမရှိဘူးမှန်ပါဒါပြန်မရှိသေးတယ်မှန်ပါအခုရှိနေတာဒုက္ခဖြစ်ဒုက္ခပြတ်တာပဲရှိတယ်မှန်ပါအကယ်၍အားထုတ်လို့ဆရာအောင်သမားအောင်ဆရာနေကောင်းနာကောင်းရပြီးဒီကာလအားထုတ်လိုက်လို့ဆုံးသွားရင်လည်းအင်းဒုက္ခဖြစ်ဒုက္ခ ပြတ်တာကြီးမရှိတာပဲဒုက္ခនិရောဓဖြစ်သွားမှာပဲမှန်ပါပါဒီပြန်ပါရှိသေးတယ်မရှိပါဘူးဒုက္ခချုပ်တာပဲတွေ့ရမှာမှန်ပါပါသဘောပါရဲ့ဒါဖြင့်ဘိန်းတို့ဓမ္မတွေမှာတော့ဖြင့်ဩတတ္တဝါဆိုတာကဖြင့်အပြောသာရှိတယ်အထင်တော့ဖြင့်မရှိပါဘူးဗျာကဲတစ်ခေါက်ပြန်မေးမယ်နော်တတ္တဝါတွေရင်ဖြစ်သေးသလားလို့မေးရင်မနဲ့ဖြေကြဖြစ်ဆိုတာဖြေရမရှိဘူးတတ္တဝါတွေလို့ရှိရင်ဘာမှမဖြစ်တော့ဘူးလားမေးရင် ဖြည့်ကြရမယ်တတ္တဝါတယ်လဲရှိရင်ဖြင့်တဲ့မဖြစ်စီတလဲဖြစ်စီတလဲလားငကူတော့မတတ္တဝါမရှိဘဲနဲ့ဒီမေးတွေဟာလည်းအမေးဖြစ်သွားတတ္တဝါတယ်လဲရှိရင်ဖြင့်လုံးဝမဖြစ်ဘူးနောက်မှပဲဖြစ်သေးသလားလို့မေးဒါဖြင့်တရားဓမ္မတွေဒါဘယ်နဲ့ကြောင့်ဒီဖြစ်ဖြစ်နိုင်ပါလိမ့်မလို့ဆိုတော့တတ္တဝါဆိုတဲ့အချင်းဒိဋ္ဌိကလည်းမရှိဘူးဟုတ်ပါ တပတ်ကြလားကြပါဘူးအဲအကြောင်းနဲ့အကျိုးသာရှိနေတဲ့ဒုက္ခဖြစ်ဒုက္ခဖြစ်တာရှိတာပဲသိနေတဲ့အတွက်ဝိသိကိစ္စကိုရှိသေးရဲ့မရှိပါဘူးဒါဖြင့်ဒီဓမ္မတွေတွက်မှာတော့ဘုန်းကြီးများကအလွန်ပဲဝန်တာဘယ်လိုဝန်တာတယ်လို့ဆိုတော့ဒိဋ္ဌိဝိသိကိစ္စပြုတ်ပြီမှန်ပါပါရှင်းမလားရှင်းပါပါ အော်ခင်ဗျားတို့တရားနာပြီးဒီကလာလာကြတဲ့တတ္တိဒီလိုတရားကိုမနာရမှာဆိုရင်ဥပါဒံဒိဋ္ဌိဝိသေစာပြုတ်ဖို့အတော်ခဲရင်တော့မခဲဘူးလားခဲပါဗျာဒိဋ္ဌိဝိသေစာပြုတ်ဖို့အတော်ခဲရင်တဲ့ဗုဒ္ဓကြောင့်ဗောတဲ့ဒကာရမတို့သုံးညရာတရားနာကြသုံးညရာတရားနာမှနိဗ္ဗာန်မြင်သွားတဲ့မြေပုံလန်းစတွေ့တယ်ဆိုတာအခုကပုဂ္ဂိုလ်ကတည်းကစိတ်ဓာတ်တွေတွေ့သွားပြီ ပုံမြတ်ဆိုင်နေတာမဆိုင်ဘူးလားဒီတဲ့ပုဂ္ဂိုလ်တ attva ပါသေးမပါဘူးဒါကြောင့်တ attva သိရင် ဖြည့်သေးသလားဆိုတာဒကာရမတွေကရဲတင်းတင်းဖြည့်တယ်တ attva မရှိလို့ဖြည့်သေးလားဆိုတာဖြည့်ဖို့မရှိပါဘူးတ attva သိလို့ရှိရင်မဖြစ်တော့ဘူးလားလို့မေးပြန်တော့လေအဲတ attva မရှိတဲ့တဲ့ငကောကကွာတ attva မပါလို့ဖြည့်ရမလို့တ attva သိလို့ရှိရင်မဖြစ်ရှိတယ်ဖြည့်ရှိတယ်လားကောမေးပြန်တော့ ဖြစ်ရမယ်သတ္တဝသေးလို့ရှိရင်ဖြင့်ဒကာဓမ္မတို့မဖြစ်သည်လည်းမဟုတ်ဖြစ်သည်လည်းဖြစ်သည်လို့လည်းဆိုနိုင်သေးရဲ့လားသတ္တဝမရှိတဲ့အတွက်ဒီမေးလေးကြီးအကုန်ဖြစ်အကုန်စင်ပေးတဲ့ကာလခင်ဗျားတို့အဖြေမထွက်တော့ဘူးဘယ်နဲ့ကြောင့်ဒီအဖြေမထွက်ပါလိမ့်မလို့တို့မေးတဲ့အခါတပည့်တော်တို့တန်လျာဝေစီကိစ္စစင်းနေလို့ခင်ဗျာ ဘယ်လိုဆိုကြမလဲဩဒါဖြင့်တရားဓမ္မတွေဒိဋ္ဌိဝိသေကိစ္စကိုတကယ်ဓမ္မသဘောနဲ့ကိုအသိနဲ့ပယ်ထားပြီးတော့တကယ်လို့များအထုတ်လိုက်မယ်ဆိုရင်ဒီတရားဓမ္မတွေဟာသောတာပတိမေဟာမကြခင်ရတော့မှန်ပါဗျာဒီတိုင်းရှင်ဒီတိုင်းသိပြီးအထုတ်လိုက်လို့ရှင်သောတာပတိမေမရပါနဲ့ဆိုလို့မရတော့ဘူးသောတာပတိမေပယ်ရာကိုစိုးရိမ်ကျွတ်တော့ရှင်းမှန်ပါဗျာကဲဥပအောင်ရှင်းတတ်ပါလားရှင်းတတ်ပါဗျာ နည်းနည်းနုံနုံဒကာဓမ္မတွေခင်ဗျားတို့အသိဉာဏ်ရှိကျယ်နေတယ်လို့မောင်းမိကြတယ်နော်အပယ်လေးပါးတကားကိုပိတ်အောင်ခင်ဗျားတို့ညာဟာရှိကျယ်တယ်မှန်ပါဗျာဒါတော့ဖုတ်တတ်ပါလေမှန်ပါသေပြောပြီသေပြောပြီဒကာဓမ္မတွေအားလုံးသေပြောပြီဆိုတာခင်ဗျားတို့ဆရာသမားရဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဉာဏ်ကျယ်ကျယ်နဲ့ခင်ဗျားတို့အဖြေတွေမှန်တဲ့အတွက်ဥပါဒံတာဝန်ခံတာမှန်ပါဗျာအမတန်ဖုတ်တန်နော်မှန်ပါဗျာအဲ့ဒါဒကာဓမ္မတို့ မပြောလို့သာမပြောမဖြစ်လို့သာပြောရတယ်သတ္တဝါမရှိတာပုဂ္ဂိုလ်မရှိတာယောက်ျားမရှိတာမိန်းမမရှိတာကတော့ခန္ဓာကိုယ်ထဲမှာသိကြသွားပြီမသိကြဘူးလားအေးပရမထနယ်မှာရှိသေးရဲ့လားအေးသမှုလူသူများသမုတ်ထားတာတော့ရှိတာပေါ့ဘုရုဘယ်လိုခေါ်လဲဟောယောက်ျားတဲ့ဟောမိန်းမတဲ့ဟောကလေးတဲ့ဟောတူတဲ့ဟောတူမတဲ့အဲဒါသမုတ်ထားကြတာကိုဗျအဲ့ဒါပြောတာပေါ့ပြောတာပေါ့ကိစ္စမရှိပါဘူးဘို့တော့ကိုယ်ညာနဲ့ကတော့ဩဒါပြောတာပြောနေတာရှိတော့ရှိတာမဟုတ်ဘူး စကားပြောဖြစ်အောင်လို့တို့တယောက်တယောက်အထိတ်မှတ်ထားတာပဲသဘောကျဒီတိုင်းထားနိုင်လို့ရှိရင်ဖြင့်ဒိဋ္ဌိဝိသေစာပယ်ပြီးသားဖြစ်နေတယ်ဒါတက်တော့ကဲကိုမြတ်ရှင်တို့ဘလောက်ဖွတ်တံမဖွတ်တံပါဗျာဒါခန္ဓာကိုယ်တော့ဖြစ်နေတဲ့တွင်နေတဲ့ဩဝိညာဉ်ဖြစ်တဲ့နာမ်ဖြစ်တဲ့သာလနာဖြစ်တဲ့ဖတ်တာဖြစ်တဲ့ဝေနာဖြစ်တဲ့တဏှာဖြစ်တဲ့ဥပါဒံဖြစ်တဲ့ဇာတိဇရာမရဏဖြစ်တဲ့ ဒါတွေကဘုရားကလည်းဟောလိုက်တော့အကုန်ဒုက္ခအဆူကြီးกว่าဒုက္ခအဆူကြီးဖြစ်ပြီးဒုက္ခအဆူကြီးချုပ်နေတာလို့ပြောဘူးလားပြောပါဘူးပုဂ္ဂိုလ်သတ္တဝါပါသေးတယ်ပါဘူးဘုရားတို့ဇာဏနဲ့ဒီအရှင်မတို့ကဘယ်အရှင်များပို့ဖြစ်သေးလဲဖြစ်ပါဘူးဒီအရှင်ပဲတောက်လျှောက်တန်းနေတာပဲမှန်ပါဘူးအင်းတော်ကျနာဘောက်ကရှားလိုက်ဒီအရှင်နှာခေါင်းဘောက်ကရှားလိုက်ဒီအရှင်ပါပဲလမနောဘောက်ကရှားလိုက်ဒီအရှင်ကြီးပဲသွားနေတော့ဩဒါဖြင့်ပရိစ္ဆေသမုပ္ပါအကြောင်းကျိုးဆက်နေတာသာရှိပါလားပုဂ္ဂိုလ်သတ္တဝါဒီထဲမှာ လုံးဝအပြန်းနဲ့ထောက်လို့မှာကော်ကြည့်လို့တောင်မှပါမပါတာအသေးချာကြီးပါလားဆိုတော့ပုဂ္ဂိုလ်တ attva တ attva သိရင်ဖြစ်သေးသလားဆိုတာမျိုးပါလေဘယ်ရှိမလို့သုတိဖြစ်နိဗ္ဗာန်မရသေးပြိဿရေသာလားမှာပဲတ attva တော့မလားဘူးမှန်ပါပါရှင်းမလားရှင်းပါသုတိစိတ်ချုပ်သွားတော့ပြိဿရေစိတ်လာမှာမှန်ပါပြိဿရေစိတ်ချုပ်သွားဘဝံစိတ်လာမှာဒါပဲရှိတယ်ဘာလာရရှိသေးတယ် ဇာတိလှည့်နေမှာပဲမဟုတ်လားမှန်ပါပါဒါတွေဘာသစ္စာတွေလဲဒုက္ခသစ္စာတွေဖြစ်ကိုဒုက္ခသစ္စာတွေဖြစ်နေမှာပဲဆိုတော့ဒါပဲခံခန္ဓာရှိတာဗလိမဘာရှိသေးလဲရှိပါပါဒါကြောင့်ခொနဲ့က၄ချက်ကိုဒကာဓမ္မတွေမေးလိုက်တဲ့အခါကျတော့တတ္တဝသိရင်ဖြစ်သေးကြလားမေးတယ်လည်းဖြေစရာမရှိဘူးသဘောကျတတ္တဝသိရင်မဖြစ်တော့ဘူးလားလို့မေးပြန်ရင်ဖြစ်ရပါဘူးငါကဘာဖြစ်လဲတော့တတ္တဝသိရင် ခင်ဗျားတို့တန်တန်ထဲမှာကမပါဘူးပါသေးလားမပါဘူးအဲ့ဒါချက်ချက်သတိထားကြပါတဲ့ဒီဥစ္စာသာသနာတွင်တရားဆိုတာဥပါဒေမလွယ်ဘူးနော်မလွယ်ပါဘူးဗျာမလွယ်ဘူးမလွယ်ဘူးတရားကအခုတရားဓမ္မတွေဖြေလိုက်တဲ့အထိပ္ပယ်ညံထဲမှာရှင်းပြီးတရားဓမ္မတွေခြေချင်းနဲ့နဲ့ကြီးလူများပြောတာညံနဲ့မဖြေဘဲနဲ့ဟုတ်သားပဲဆိုပြီးတော့ဖြေလိုက်ရလို့ရှင်အပေတော့သိကြပြီလုံးဝမရှိဘူးမှန်ပါဘူးဒါကြပြန်သတ္တဝါသေးမဖြစ်တော့ဘူးလားလို့မေးပြန်ရင် သတ္တဝါတွေမဖြစ်စီတလဲဖြစ်စီတလဲလားလို့မေးပြန်သတ္တဝါကငကူကမရှိဘူးငကူကကြည့်ရလားတရားဓမ္မတော့ပြိဿသမုပ္ပါအကြောင်းကျိုးပဲရှိတယ်နာယုတ်ပဲပုဂ္ဂိုလ်သတ္တဝါကြီးပါသေးလားပါပါဘုရားအင်းပြိဿသမုပ္ပါအကြောင်းကျိုးပဲအင်းဒုက္ခဖြစ်ဒုက္ခဖြစ်တာပဲဥပါဒဏ်တွေဘာရှိသေးလဲအဲ့ဒီလိုကိုမြတ်ရွှေတော်တရားတိတုကရှင်းထားတော့ဩဒီမေးလေးချက်ဟာ တပည့်တော်တို့ကောင်းကောင်းဖြေနိုင်ပြီဗျာမဲတဲ့ပုဂ္ဂိုလ်ကဒါဒိဋ္ဌိသဘောနဲ့မဲတာအဲမဲတဲ့ပုဂ္ဂိုလ်ကမိစ္ဆာဒိဋ္ဌိမှန်ပါဖြေတဲ့ဖြေရမရှိဘူးဆိုတဲ့ပုဂ္ဂိုလ်ကသမာဓိဋ္ဌိမှန်ပါသဘောကျဒါကြောင့်ပုဂ္ဂိုလ်သတ္တဝါသိရင်ဖြစ်သေးသလားဖြစ်ကြမရှိဘူးတဲ့ခင်ဗျားတို့ကအမြင်မှန်ရတာခင်ဗျားတို့ကအမြင်မှန်ရတာအင်းတစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်ဆိုတော့ ယုံနာဓမ္မတွေသာတစ်ခုချုပ်တစ်ခုဖြစ်ပြိဿမှုကအကြောင်းချုပ်အကျိုးအကျိုးဖြစ်တယ်အဲဒီအကြောင်းချုပ်သွားပြန်နောက်တစ်ခါအကြောင်းတစ်ခုပေါ်လာပြန်တာပဲဆိုတော့ပရိစ္ဆေမုပ္ပါဒလဲနေတာပဲပုဂ္ဂိုလ်သတ္တဝါပါသေးတယ်ပါပါပါအဲခင်ဗျားတို့ကဗာဒိဋ္ဌိနဲ့ဖြေတာတော့မှန်ပါပါမေးတဲ့ပုဂ္ဂိုလ်ကဘာနဲ့မေးတယ်အဲမေးတဲ့ပုဂ္ဂိုလ်ကပိစ္ဆာဒိဋ္ဌိဖြေတဲ့ပုဂ္ဂိုလ်ကသမာဓိဋ္ဌိရှင်းတော့သမာဓိဋ္ဌိဆိုတဲ့ကဥပအောင်တို့ဥပါတို့ကစဉ်းစားတယ်အော်မိစ္ဆာဒိဋ္ဌိဒုတ္တနာမရှိလို့ဒါအမှန်မြင်လို့ပြောတာက ရှိသေးရဲ့ရှိပါဘူးဒါရင်တကရတိပြုတ်ပြီမြုပ်သေးဘူးလားမမြုပ်ပဲတော့မသွားဘူးစိတ်တိုက်ချခင်ဗျားတို့သိခြင်းလို့သိဘာမှအရေးကြီးစရာမလိုဘူးသဘောပါဒီတိုင်းသာဖြစ်နေတာပဲဆိုတော့နေတိုင်းသာစဉ်းစားကြည့်ဒီတိုင်းမှာတော့တို့ပြင်တိုင်းကိုလာစရာမလိုတော့ပါဘူးမလိုပါဘူးလာသေးလားလာပါဘူးကောင်းကောင်းသဘောကျဗလားကျပါဘူးကောင်းပြီဒါဖြင့်ရှေ့တက်ကြစို့တဲ့ဒါဖြင့်ဒီကဓမ္မတွေမှာဒိဋ္ဌိလည်းမရှိဘူးဝိရိကိစ္စမရှိပါဘူး ပုဂ္ဂိုလ်တ attva သိလို့ရှင်ဖြစ်အောင်ပါလားမဖြစ်ဘဲနေအောင်မလားလို့ဆိုတော့ဝိသေကိစ္စရောမရှိပါဘူးဗျာဘာဖြစ်လို့မရှိတာလဲတ attva ပုဂ္ဂိုလ်တ attva မရှိပါဘူးငါတို့ကွာဒီပရိစ္ဆေမောကအကြောင်းကျိုးပဲရှိတယ်ဒုက္ခသစ္စာပိုင်မှန်ကြီးသိထားတဲ့တွေ့ဥပအောင်တို့ကိုဥပတို့ဟင်မှန်ပါဘယ်မှာလဲဝိသေကိစ္စလာသေးလားလာပါဗျာအင်းဒီဖြစ်နေတာလေဓမ္မတစ်ခုဖြစ်ပြီးဓမ္မတစ်ခုချုပ်တာပဲမှန်ပါနောက်ဓမ္မတစ်ခုပေါ်လာနောက်ဓမ္မတစ်ခုချုပ်တာပဲမှန်ပါဒါလည်းရှိနေတော့ငါ သူယောက်ျားမိန်းမပုဂ္ဂိုလ်တ attva ပါသေးဒိဋ္ဌိကပြုတ်ထားတော့ဥပါရင်ကဝိသိကိစ္စပြုတ်ပြီးသားဖြစ်မှန်ပါဗျာရှင်းမလားရှင်းပါပြီအဲ့ဒီလိုညံနေမှရှင်းပြီးဒီကလာနေတော့မှဩဒီကဓမ္မတွေဘာတွေများဖြစ်နေကြဩမိစ္ဆာဒိဋ္ဌိဘဝမှာကျွတ်လွတ်ပြီးဒီကလာသမာဓိဒိဋ္ဌိဖြစ်ကုန်ကြပါဘောလားမှန်ပါပါဗျာသဘောကျဘာတွေကျွတ်လွတ်အဲမိစ္ဆာဒိဋ္ဌိကျွတ်လွတ်ပြီးဒီကလာသမာဓိဒိဋ္ဌိဖြစ်တော့ရောက်ကုန်ကြပြီဆိုတော့ နေရာကြပြီဒကာဓမ္မတို့ဥပဒနာရှုလိုက်လို့ရှင်ဖြင့်ဒီမိစ္ဆာဒိဋ္ဌိဟာဒကာဓမ္မတို့တဏ္ဍာမှာလုံးဝအမြင့်တင်ကွာကျွတ်တော်မှာပဲနိဗ္ဗာန်ကမြင်တဲ့ဒီနေ့သေချာကျွတ်တော်မှာပဲဆိုတော့ဥပဒေဆုံးဖြတ်ချတော့မှန်ပါဗျာအခုကကတရားနာလို့ကျွတ်မှန်ပါသဘောကျခင်ဗျားတို့ပွားများလို့ကျွတ်ဖို့လေးကြံတော့ တရားနာလို့တော့ဖြင့်ကျွတ်ပါဗျာပွားများလို့ကျွတ်ပါဗျာအဲ့ဒါလေးကကိုယ်ကိုပွားများပြီးကျွတ်လိုက်မယ်ဆိုလို့ရှိရင်တော့မဖြစ်ဘူးလားဖြစ်ပါဘူးပွားများနေလဲဘုန်းကြီးမနေ့ကလည်းဟောပါတယ်ဒီနေ့လည်းဟောမှာပါပဲအဲ့ဒီတော့ဒကာဓမ္မတို့ဩတို့အရေးကဘာမှမလိုတော့ပါပဲလားတကယ်သာသနာ့ရင်းသားသာသနာ့ရင်းသူတွေတော့ဖြစ်ပေါ်မဆိုနိုင်ဘူးလားအဲ့ဒါသာသနာ့ရင်းသားသာသနာ့ရင်းသူဖြစ်တဲ့အဓိပ္ပာယ်ဟာပုဂ္ဂိုလ်တ attva ပြောက်တဲ့အဓိပ္ပာယ် ညာထဲမှာရောက်နေမှသာသနာအတွင်းသားသာသနာအတွင်းသူဒါဖြစ်နိုင်တယ်မှန်ပါဗျာနမရေဒါကဆံပေါ်လို့ကြီးနေတာဆိုတဲ့အိဗယ်ရောက်တယ်နော်ကြောက်เสียသိကောင်းပါတယ်ကြောက်เสียသိကောင်းပါတယ်ဘုရားရှင်တရားဥစ္စာတွေခင်ဗျားတို့စဉ်းစားကြည့်ပါတဲ့ဘုန်းကြီးပြောတာကစကားကကြီးတယ်လို့ခင်ဗျားတို့ကထင်နေမှာမဟုတ်ဘူးဒါမပြုတ်ရင်တော့ဘယ်လေးပါးကတော့စိတ်ချတယ်မှန်ပါဗျာသွားမှာပဲတရားဥစ္စာသွားမှာပဲတရားဥစ္စာ သိကြကြသိကြပါဘူးအဲ့တော့ဘာသာရုံးမရောက်သေးဘူးဆိုတဲ့အဓိပ္ပာယ်ကိုရှင်းမလားရှင်းပါပါဘူးဒါင်းဒါဖြင့်ဒကာဓမ္မတို့ကိုယ်တဏ္ဍာဖြစ်တဲ့ပြိဿသမုပ္ပါဖြစ်စဉ်ကြီးကိုခင်ဗျားတို့အကြောင်းဖြစ်တယ်ဒါအကြောင်းဖြစ်တယ်အကြောင်းချုပ်တယ်ဒီတိုင်းမဲ့သွားပြီးကလည်းဖြစ်ဖြစ်နေတာရှိတယ်ဒုက္ခသစ္စာတွေသာရှိတယ်ဒီလိုသိရင်တော့ပုဂ္ဂိုလ်တ attva ဆိုတော့ထင်းနေတဲ့ဒိဋ္ဌိကိုရှိသေးလားရှိပါဘူး။အဲနောက်ဘာဖြစ်ဥမာတုံးဆိုတာကိုရှိသေးလားရှိပါဘူး။ဘာများဖြစ်ခြင်းဖြစ်ဥမာတုံးဆိုတဲ့ဝိသိကိစ္စရောမရှိပါဘူး။မရှိဘူးနိဗ္ဗာန်မရသေးဒီဓာတ်တော်တွေဒီပြိဿမှုကလှည့်နေမှာပဲရှိမှန်ပါဗျာဒီပြင်ပါရှိသေးတယ်ရှိပါဗျာအဲ့တော့ကိုပုဂ္ဂိုလ်တ attva သေးလို့ရှိရင်ဖြင်းဖြစ်သေးသလားဆိုတဲ့အမေးလဲခမရတို့သန္တာမသမာဓိရှိနေတဲ့အတွက်ဖြေခြင်းမရှိပါဘူးမှန်ပါဗျာ ပုဂ္ဂိုလ်သတ္တဝါသေရင်မဖြစ်တော့ဘူးလားမေးပြန်တော့လေဖြစ်ပါဘူး။ဘာဖြစ်လို့ဖြေကြံလဲ။အဲပုဂ္ဂိုလ်သတ္တဝါငဘောမရှိတာသိတယ်တမာရိဋ္ဌိကရှိနေ။သဘောပါ။ပုဂ္ဂိုလ်သတ္တဝါသေလို့ရှိရင်မဖြစ်စီတလဲဖြစ်စီတလဲလား။ဘယ်နဲ့ကြောင့်ဖြေကြမရှိတယ်။အဲပုဂ္ဂိုလ်သတ္တဝါငကိုကိုယ်ကခန္ဓာကိုယ်ထဲမှာမရှိကြောင်းသိကြနေတယ်။ပုဂ္ဂိုလ်သတ္တဝါသေလို့ရှိရင်မဖြစ်တော့ဘူးသို့မဟုတ်ဖြစ်သေးသလားလို့ ဒီလိုပဲတန်တရားရှိသေးလားရှိပါဘူးဘယ်နဲ့ကြောင့်မရှိတာလဲပုဂ္ဂိုလ်တ attva ရဲ့လို့ကိုခန္ဓာကိုယ်ထဲမှာငကူရကိုမရှိတဲ့အတွက်ဘယ်လိုမေးမေးဥပါရင်ဖြေအဖြေထွက်เสียအကြောင်းရှိသေးရဲ့ရှိပါဘူးအဲ့ဒါဘာကြောင့်အဖြေမထွက်ကြသလဲမေးရင်ကိုခမည်းတော်မှာဘာလက်ခံရှိလို့လဲမှန်ပါတယ်ခမည်းတော်ပါဗျာဩငကူကတာခမည်းတော်ဒီဆရာသမားကောင်းတဲ့ဒီလိုမှန်ကန်စွာဟောတတ်တဲ့ဆရာသမားနဲ့မတွေ့တော့ဘူးလို့ဆိုလို့ရှိရင်ဖြင့် ဟိုးသူခုလောက်ရှိဘာဖြစ်နေရောမယ်ဆိုတော့လောင်းမှာပဲမှန်ပါပါသူတော့သေတော့သေသွားပြီခုလောက်ရှိဘာဖြစ်ရှာရောမှန်ပါပါအင်းဒီလိုလားနေမှာပဲမလားပဲဘူးလားအင်းသူသေးသွားပြီသူဘာဖြစ်မှာပဲဆိုတော့ငါကပုဂ္ဂိုလ်သတ္တဝါရှိတဲ့အိပဲရောက်မရောက်ဘူးလားရောက်ဒါဖြင့်ဒကာဓမ္မတို့ဒိဋ္ဌိမပြုတ်ဘူးသဘောကျအဲ့တော့ကိုအခုဒီဖြေမျိုးကိုခင်ဗျားတို့ပါဇက်ကအခုထွက်နိုင်တဲ့အခြေအနေညာကအခုထွက်နိုင်တဲ့အခြေအနေဟာဖြင့် အလွန်ကို သာသနာ့ရင်းသားသာသနာ့ရင်းသူအစ်စ်ဖြစ်ကြောင်းကိုဘုန်းကြီးများကသေချာယုံကြည်ပါတယ်မှန်ပါဗျာဘယ်လိုကဆိုတာတော့သေချာစိတ်ချရတယ်ဆိုတာဘာမှခမည်းတော်ဝိသိကိစ္စမလာနဲ့တော့နော်မှန်ပါဗျာရှင်းပြီနော်ရှင်းပါဗျာသိဖို့တန်နေပြီသိဖို့တန်နေပြီဓမ္မတို့ဒါကြတာဖြင့်ခင်ဗျားတို့ဒီကြည့်လိုက်တဲ့အခါခန္ဓာကိုယ်ထဲမှာပဲချင်းမြင်စိတ်ကလေးပေါ်ပဲမြင်စိတ်ပြီးလိုချင်တာပေါ်တယ်ဆွဲလန်းတာပေါ်တယ်အာထုတ်တာပေါ်တယ် ပေါ်ခြင်းတာပေါ်ကြဒါတွေဟာဖြစ်ပြီးပြတဲ့ဓမ္မကြီးပဲလို့ကမသိဘူးလားသိပါပါဗျာအဲသူအစဉ်တိုင်းဖြစ်လာတာကလည်းပြိဿသမုပ္ပါဖြစ်ပြီးပြတဲ့ဓမ္မတွေကြီးပဲဆိုတာကလည်းဒုက္ခသစ္စာဒီနေ့အိဋ္ဌတရားဒုက္ခတရားအနတ္တတရားတွေဆိုရင်ကလွဲတာလွဲပါဘူးပုဂ္ဂိုလ်ကတော့တော့ဘာကိုပါဘူးပါရလေအဲ့ဒါတွေသိပြီးထားတော့မှသစ္စာလည်းသိပြိဿသမုပ္ပါလည်းသိ ဒါတွေသိထားလိုက်တော့မှဒိဋ္ဌိတို့ဝိသိကိစ္စတို့ကဥပအောင်တို့ဥဝတို့အလိုလိုပြုတ်ထွက်မှန်ပါဗျာအလိုလိုပြုတ်ထွက်သွားတယ်။ကဲနာပြန်လိုလိုပြုတ်ထွက်သွားတဲ့တွေ့တဲ့ဒီကဝိပဿနာလုံးလို့ရှင်ပြင်ဒိဋ္ဌိဝိသိကိစ္စအပင်းမပါပဲနဲ့ခင်ဗျားတို့ခန္ဓာထဲမှာပြိဿသမုပ္ပါဖြစ်စဉ်ကြီးကိုဖြစ်ပြတာရှုကြတော့မယ်ဆိုရင် သေးသေးချာချာမဟာသောတာပန်ဖြစ်မယ်ဆိုတာဆုံးဖြတ်ချက်ချာမှန်ပါပါဗျာလောက်တာလောက်ကြတော့လောက်တာလောက်ကြမဟာသောတာပန်သေချာဖြစ်မဟာသောတာပန်ပြီးရတယ်အထက်ဒဂရကနာကံဖြစ်ဖို့ဒါဘုန်းကြီးတောင်းမလို့ပါဘူးဒဂရမတို့ဖြစ်ဖြစ်ကသာဆရာသူကသူတက်သွားတာပဲမှန်ပါဗျာရှင်းမလားရှင်းပါဗျာကောင်းပြီဒါဖြင့်အလွန်ကျေးဇူးများကြောင့်ကိုကိုကိုဩအညစ်အကြေးဒိဋ္ဌိဝိသေကိစ္စတည်းဟုသောအညစ်အကြေးတွေစင်ကြောင်း တို့ဒီကလည်းဆိုလို့ရှိရင်ဖြင့်အပေတန္တရာကြီးမှာကျွတ်လွတ်ပြီးဒီကလာနေတဲ့အကြောင်းကိုကိုယ်တိုင်သာသိကြပါတော့ဆုံးဖြတ်ချက်ချပါမှန်ပါဗျာအလုံးကိုခမရတို့ဒီနေ့ဝမ်းမြောက်စရာကောင်းနေနေပဲမှန်ပါဗျာဝမ်းမြောက်စရာသိကောင်းနေနေပဲလို့သိချာမှတ်ကြပါမှန်ပါဗျာအဲဒါဖြင့်ဒီဟာမရှင်းပဲနဲ့ဥပါတို့ဥပါအောင်တို့ကဖြစ်ပျက်ကိုအားထုတ်နေတယ်ဆိုလို့ရှိရင် ဒိဋ္ဌိဝိသိကိစ္စရှိရင်လည်းဖြစ်ပြအထုတ်လို့ရှိရင်အနုရာရရကုန်မရဘူးမှန်ပါဗျာဖြစ်ပြတော့မြင်တယ်မှန်ပါဗျာမရဘူးသူခိုင်းဒါပြန်သူ့ဝတ္ထုကိုဒကာဓမ္မတွေဘုရားခင်ကိုရောမြတ်ကြီးနဲ့အမေဖြစ်ထုတ်ပြီးကြလားဒီဝတ္ထုကိုရှင်းအောင်ပြောကြဆိုတော့အဲ့ဒါအလုတ်လဲပါသွားတော့မယ်ဆိုတော့မှတ်ကြတော့နော်မှန်ပါဗျာဘယ်လိုရှင်းရမလဲလဲဆိုတော့ဘုရားခင်ကိုရောမြတ်ကြီးကဝေဇာလိပြီမှာသတင်းသုံးမှန်ပါ ထွတ်ရှိတဲ့ကြောင်းတွေမှာ तू နေလိုက်တယ်ဟောတဲ့အနုရာရကဘေးကြောင်းလေးမှာနေတယ်ဒိဋ္ဌိတွေကလာကြမိစ္ဆာဒိဋ္ဌိလူမြင်မိစ္ဆာဒိဋ္ဌိကလာကြတရားစီတော်မဝင်မနဲ့အနုရာရကြောင်းဝင်ကြအနုရာရကြောင်းဝင်ကြတဲ့အခါကျတော့ရှင်နုရာရနဲ့အနာပသနာပစကားတွေပြောပြီးဒီကလာနေတော့အနုရာရကလည်းဘုရားနဲ့အတူတူနေပါတယ်ဆိုတော့ဥပါရင်တို့မှတ်ဖို့ပေါ့ဗျာဥပဒနာလို့တော့ လုံနေတာပေါ့ဗျာမှန်ပါဗျာဝိပဿနာလုံလုံနေတဲ့ပုဂ္ဂိုလ်နော်မှန်ပါဗျာဒါရင်ဒါနဲ့ဒိဋ္ဌိတွေကဝင်လာပြီကလားအနာပသနာပဆိုတဲ့ရှင်ရှင်ငံငံစကားတွေပြောဆိုပြီးကလားရှင်အနုရတာမြတ်စွာဘုရားတင်ကိုရမကြီးတဲ့အလွန်မြတ်တဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်ပါတယ်ပုဂ္ဂိုလ်သူပုဂ္ဂိုလ်ဂျွန်လည်းဖြစ်ပါတယ်သူဟာဘယ်လိုများပြောလို့ဆိုလို့ရှိပါလိမ့်မလဲတဲ့ တတ်တော်များသိလို့ရှိရင်ဖြစ်သေးသလားဆိုတဲ့စကားများဘယ်လိုများပြောလို့ရှိသလဲဟောဒီရစကိုင်တာတို့ကရှင်းပြီလားရှင်းပြီရှင်းနေရတာတဲ့ဘုရားသခင်ကိုရုံးကြီးပုဂ္ဂိုလ်လူပုဂ္ဂိုလ်များဗာရပညာမှာလဲအမတမထူးကြတဲ့ပုဂ္ဂိုလ်ဘုံကပါရမီမှာလဲဆိုးစရာမရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကြီးကတတ်တော်များသိရင်ဖြစ်သေးသလားလို့ဆိုလို့တတ်တော်များသိရင်ဖြစ်သေးသလားလို့မေးကြတော့ဘယ်လိုများဖြစ်မယ်ထင်တယ်တော့ သို့မဟုတ်ရင်လည်းတတ္တဝါသေးမဖြစ်တော့ဘူးလားမေးရင်လည်းဖះပဲလို့များအမေးရှိဘူးတလေဒိဋ္ဌိတွေကမှန်ပါတတ္တဝါသေးလို့ရှိရင်ဖြင့်မဖြစ်စီတလဲဖြစ်စီတလဲလားဒီလိုများမေးရင်ဘယ်လိုများဖြေလို့ရှိပါလိမ့်မလဲဘယ်လိုများအမိတ်ရှိဘူးတလဲဒါနုရတာမဲနေတာနော်မှန်ပါတတ္တဝါသေးလို့ရှိရင်လုံးဝမဖြစ်တော့ဘူးလို့လည်းမဟုတ်ဘူးဖြစ်တဲ့အခါဖြစ်သေးတယ်ဆိုတဲ့အတိပ္ပယ်မျိုးကိုလည်းဘုရားသည်ပြောလေဟောလေမြဲရှိပါသလား ဆိုတော့အနုရတာဘယ်နှချက်မဲတော့မဲရလေးချက်လေးချက်လေးချက်အစကခင်ဗျားတို့ရှင်းပြီးသားဖြစ်နေလို့ဒါအခုရှင်းတာဒါကထောက်ခံတဲ့ဝတ္ထုကိုဥဇာရင်ထုတ်ပြတာနော်ဒါနဲ့အနုရတာကဘာတဲ့ခင်ရှင်ဒိဋ္ဌိတို့မဲတဲ့ဥစ္စာဟာတဲ့ဒီလေးချက်ကိုတော့ဘုရားသခင်ကိုရမကြီးဟာမဖြေပါဘူးတဲ့ဒီလေးချက်ကိုအပထားတာကြီးပါပဲဘယ်ခါမှဖြေလို့မရှိပါဘူး တတ္တဝသေးလို့ရှိရင်ဖြစ်သေးသလားတတ္တဝသေးမဖြစ်တော့ဘူးလားတတ္တဝသေးမဖြစ်ရှိတက်လဲဖြစ်ရှိတက်လဲတတ္တဝသေးလုံးဝဖြစ်တော့ဘူးနောက်မှပဲပြန်ဖြစ်တဲ့သဘောမျိုးဒီလိုဥစ္စာတော့ဖြင့်ဘုရားကဘယ်ခါကာလမှာဒီလေးပါကျင့်ထားပြီးတဲ့ကာလဘယ်တော့မှဖြေးလေလည်းမရှိပါဘူးသူကဘယ်ဖြေးလဲမရှိဘူးဆိုတာတော့ तू ဖြေးလိုက်တယ်နော်မှန်ပါဗျာတဲ့တော့တဲ့မနေဘူးလားတဲ့ပါတဲ့ပေမဲ့ तू ဟာကဘုရားဖြေးလဲမရှိဘူးဆိုတော့ तू မ တရားဖြေလဲမရှိဘူးလို့သူကတော့ဗဇက်ကတော့ပြောလိုက်တာပဲပြောပေမဲ့ဒိဋ္ဌိတွေကလည်းပြန်သွားကြရောဒိဋ္ဌိတွေကပြန်သွားရိုးရိုးပြန်တာမဟုတ်ဘူးတရားဖြေလဲမရှိဘူးဒီလေးတဲ့ဘာမှဖြေလဲမရှိပါဘူးလို့ပြောလိုက်တော့ဒိဋ္ဌိတွေကဖြေစေချင်တာဘူးဗျာဖြေစေချင်တော့အော်ဒီအနုရတာဆိုတဲ့ကိုတော်လေးကဘယ်နှမလောက်ရပါလဲဝါငယ်ပါသေးတယ်ဩဒါလူမိုက်ကလေးရှိသေးတာဗျာမဖြစ်တတ်ဘူးသူတို့ကပဲမှန်တန်လိုက် နောက်တက်ကလေးနည်းနည်းကြီးတာကိုပြောပြန်တော့လေ။အော်ကြီးပြီမဲ့လေဆံငူမြေလေးဖြစ်နေတာဒါမှဖြစ်တတ်ပါဘူး။ဒီလိုနဲ့ပြောဆိုပြီးဒိဋ္ဌိတွေကပြန်သွားကြ။ပြန်သွားတော့သူ့မှာခံလဲခံလဲရတယ်။လူမကလေးလေးလည်းပြောခံလဲရတယ်။အင်းသက်ကြီးပြီမဲ့လေဆံငုံဆံငုံမြေလေးဖြစ်နေတဲ့ပုဂ္ဂိုလ်ကြီးတယောက်ပဲလို့ပြောသွားသေးတယ်။အဲ့တော့ဒီအရောဖြင့်ဖြေလိုက်ရဒီဖះဖြေဖះဒီဥစ္စာဖြေလေးမရှိဘူးလို့ဆိုရလဲ။ ဒါနုရတာဖြေတာမတည့်ဘူးလားတည့်ပါဘူးတည့်ပင်တည့်ညာတော့လေသူ့ဒိဋ္ဌိတွေကမကြင်မချမ်းနဲ့ပြန်သွားတယ်ဆိုတာဥပဥပအောင်ရိမ့်မိဘူးလားရိမ့်ပါဗျာအဲ့တော့မကြင်မချမ်းနဲ့ပြန်သွားတော့သူကိုယ်တိုင်ကလည်းနောက်ဘယ်လိုဖြစ်လာတော့ဩဒိဋ္ဌိဆိုပြန်သွားကြပြီငါလူမိုက်ကလေးလည်းဆိုသွားကြတယ်ကြီးပြန်လို့ရှိရင်လည်းဆံကုန်မြေလေးသမားကြီးပဲလို့ပြောတော့ပြန်တယ်ပညာမပါဘူးပေါ့ဗျာအဲ့တော့နောက်ဒီတဲ့ပုံမေးရင်တော့ငါခက်တယ်ဟွန်းသူကတန်ရဝန်လားမှန်ပါ ရိပ်မိဗလားဒီတဲ့ကိုမေးရင်တော့ငါခက်တယ်ဆိုတော့သူကိုယ်တိုင်ကဒီဥစ္စာမရှင်းဘူးဝိပဿနာအားထုတ်နေတာတော့ကြာလာပြီသူကိုယ်တိုင်ကခေါင်းကဝိသေကိစ္စရှင်းရလားရှင်းပါဘူးဒီတဲ့ပုံမေးရင်ခက်တယ်တဲ့ဒါကတော့ဘုရားကဖြေလို့မရှိဘူးလို့ပြောလိုက်တော့အေးသွားသေးတယ်ဒီတဲ့ပုံမေးရင်တော့သူတော့ခက်တော့မှာပဲဆိုတော့သူ့မှာညံမပါတာသိကြတော့သိကြပါဗျာသိကြဘူးလားသိကြပါ သူဟာဒိဋ္ဌိဝိသိဆိုမရှင်းသေးတဲ့ပုဂ္ဂိုလ်ဆိုတဲ့အကြောင်းကိုလည်းဒကာဓမ္မတွေရှင်းရှင်းလင်းလင်းမှမှတ်ပါတယ်မှန်ပါပါဒါကြောင့်သူ့မှာမရှင်းတဲ့ကပတ္တဝါသေးလို့ရှိရင်ပတ္တဝါဆိုတဲ့ရှိသလားသူ့မှာဒီတန်လေးအကြံနေပတ္တဝါသေးပြီးတော့နိဗ္ဗာန်သွားသလားဒီတန်လေးရလည်းရှိကဲသူကိုယ်တိုင်က ဒကာရမတို့ဥပဒနာတော့အားထုတ်တယ်တဲ့ဒီဝိသိကိစ္စရှိမနေဘူးလားရှိပါဗျာပတ္တဝါရှိသလားဆိုတော့တန်တရားမဟုတ်လားတန်တရားအဲတန်တရားကိုစာလို့ဆုံးတော့ဝိသိကိစ္စပေါ့ဗျာပတ္တဝါရှိသလားပတ္တဝါသိလို့ရှိရင်နိဗ္ဗာန်သွားသလားဒါရောဝိသိကိစ္စအဲဝိသိကိစ္စရှိနေလို့ရှိရင်ဒကာရမတွေကဆုံးဖြတ်ချက်လိုက်ဒိဋ္ဌိရှိနေလို့ရှိတယ်တပည့်ကြပါရှိနေလို့ရှိရင်ဒိဋ္ဌိရှိသက္ကာဒိဋ္ဌိရှိနေတယ် သက္ကာရီတွေရှိနေတဲ့အတွက်တဲ့ဒကာဓမ္မတို့ဝိသိက္ခာလုံးဝမပြုတ်ဘူးမှန်ပါဒိဋ္ဌိပြုရင်ဝိသိက္ခာရော့ပြုတ်သွားမှန်ပါအဲ့ဒါအင်္ဂုတ္ထပါဠိတော်မှာလည်းဘုရားသခင်ကရမေကြီးလာပါတယ်အဗျာဒဝတ္ထုဆိုတဲ့အဗျာဒသုတ်မှာလာပါတယ်တို့ကစကားရှင်းနေမှာဆိုလို့ဒီမှာအလောက်ကလည်းပြောစရာရှိနေလို့ကောင်းမိတာဖြင့်ဒိဋ္ဌိတွေဖြေလိုက်တာကတဲ့ညာတော့လေသူညံနဲ့တဲ့တာလားဖြေလို့မရှိတာလောက်ပြောလိုက်တာလားဖြေလို့မရှိတာဒါပြန်သူ့ညံနဲ့မှဒိဋ္ဌိဝိသေသရှိမရှိ ရှိပါပါဗျာအနုရာရမှာလေမှန်ပါပါညဖြစ်ဖြစ်အားထုတ်နေတာတော့ကြာလာပြီလေမှန်ပါပါဖြစ်ဖြစ်အားထုတ်နေတာတော့ကြာလာပြီလေဒကာဓမ္မတွေဒိဋ္ဌိဝိဇိကိစ္စပြုတ်ကလားမှန်ပါပါအဲ့ဒါကြောင့်ဘုန်းကြီးကခဏခဏသတိပေးတယ်ဒကာဓမ္မတို့ခင်ဗျားတို့ဖြစ်ဖြစ်ရှိထားပြီးအားမထုတ်နဲ့နော်မှားဘူးလားမှန်ပါဗျာဘာလို့ရမလို့ဒိဋ္ဌိအရင်ဖြုတ်ပုံဒိဋ္ဌိရင်ဖြုတ်မဲ့ခြင်းပြိဿသမုပ္ပါဒ်နဲ့ခန္ဓာကိုနားလည်ပါစေမှန်ပါ သဘောကျပရိစ္ဆေသမုပ္ပါနားမလဲခန္ဓာနားမလဲတော့ကိုပရိစ္ဆေသမုပ္ပါခန္ဓာကြီးကိုပင်ပုဂ္ဂိုလ်သတ္တဝါလုတ်ပလိုက်လိမ့်မယ်လုတ်ပလိုက်လို့ရှိရင်ဒိဋ္ဌိကဝင်လာပြီဒိဋ္ဌိဝင်လာဝိသိစာပြုတ်เสียမြင်သေးလားအဲ့ဒါကြောင့်ဖြစ်ပြနောက်ထားလုတ်ပါအိစ္ဆဒုက္ခအနတ္တနောက်ထားလုတ်ပါဒကာရမတို့ဒိဋ္ဌိဖြုတ်ရအောင်လုပ်ပါဒိဋ္ဌိဖြုတ်ခြင်းပရိစ္ဆေသမုပ္ပါနားလည်အောင်လုပ်လို့ပါဘူးမှန်ပါဗျာပရိစ္ဆေသမုပ္ပါအင်းဖြစ်ကြောင်းပရိစ္ဆေသမုပ္ပါချုပ်ကြောင်းပရိစ္ဆေသမုပ္ပါ ဒီနှစ်ခုနားလည်အောင်ဥအောင်လို့လုံအောင်မှန်ပါဗျာအရောက်လာဖြစ်ဖြစ်ကြိုးစားกว่าဆွဲတော့သွားပြီဒီဆရာကြီးမသွားနဲ့ခင်ဗျားတို့ဘာမှဖြစ်မှာမဟုတ်ဘူးဘာမှမဖြစ်ဘူးစိတ်သာချတာဘာလို့လဲဆိုတော့ဒီဘုရားကနေတဲ့နုရာရကိုပဲကြည်စမ်းမလားဒကာရမတို့ဖြစ်ဖြစ်ဒကာရမြန်လိုက်တာမုန်းမွန်လို့သူကိုယ်တိုင်ဒိဋ္ဌိဝိသေစာပြုတ်ကြလားဒိဋ္ဌိတွေကဒီတဲ့ပုံမဲရင်တော့သူတော့ခက်တော့မှာပဲသူမဖြေတတ်တော့ဘူးတဲ့အခုသူတွေကလည်း တရားဖြေလေးမရှိဘူးသာပြောလိုက်တယ်သူညာနဲ့ရှင်းတဲ့သဘောပါရလားမရှင်းတဲ့သူဘာကြမ်းနေတယ်ဆိုတာခင်ဗျားတို့သိတယ်အဲဒိဋ္ဌိဝိသေကစ္စကြမ်းနေဆိုလိုက်တော့ဝိသေကစ္စကြမ်းရင်ဒိဋ္ဌိရှိတယ်ပြီလို့ဆုံးဖြတ်ချက်ချမှန်ပါဗျာတပည့်ကြဒိဋ္ဌိပြုတ်ရင်ဝိသေကစ္စပြုတ်တာပဲဝိသေကစ္စကြမ်းနေတယ်ဆိုတော့ဘာရှိသေးလဲတော့ဒိဋ္ဌိကြမ်းနေသေးလို့ဆိုတာသိသိချာချာဆုံးဖြတ်ချက်ချပါဒါနဲ့ဒီတိုင်းနေလို့တော့မဖြစ်တော့ဘူး ဒီတဲ့ပုံမဲရင်တော့ငါတော့ခကြီးခက်တော့မှာပဲဒါပရိညီလုံးပါလိမ့်ဒကာရမအနုရတိုင်းညီလုံးဖြစ်ပြတယ်တော့မောမောင်နေအောင်မြင်တော့ဘာလုံးနေတယ်ဆိုတာဓမ္မတွေရှင်းမလားဘာလုံးနေတော့ဝိဇ္ဇာမပြုတ်ဘူးဝိဇ္ဇာမပြုတ်တော့ဘာရှိနေတယ်ဟုတ်ပြီဟုတ်ပြီဓမ္မတို့ အဲနေရာကြတော့သူ့စိတ်ထဲမှာဒီတဲ့ပုံမင်းခက်ချည်ရဆိုတဲ့တန်တရားဝိသေကိစ္စရှိနေတော့သူကိုယ်တိုင်မပိုင်သေးတာကိုဘာမှပြောစရာမရှိဘူးသူကသူပေါ်နေပြီပေါ်ပြီလားပေါ်ပါဘူးသူကိုယ်တိုင်ဝိသေကိစ္စရှိတာပေါ်နေပေါ်ပါဘူးဝိသေကိစ္စရှိတယ်ကသူဒိဋ္ဌိမပြုတ်သေးတာချင်းချားနေတယ်ပေါ်ပါရိမ့်မိဗလားရိမ့်ပါဘူးအဲ့ဒါနဲ့ဖြစ်သေးပါဘူးဒီတိုင်းနေလို့ရှိရင်နောက်ဒိဋ္ဌိကလာမေခက်ချီရဲ့ဖရသွားဖရသွားရှောက်မှာပဲမှန်ပါ တခါတော့ဘုရားရှိသွားတာရှင်ဘုရားတဲ့ရှင်ဘုရားကျောင်းကြီးနံပေးမှာတပည့်တော်ကျောင်းလေးနဲ့နေပါတယ်ဗျာတဲ့မနေ့ကဒိဋ္ဌိကလာကြတယ်ဗျာလာကြပြီရှင်ဘုရားကုံနေလဲရှင်းမွန်းကြတယ်ဘုရားဥတ္တမဘူရိသအမှန်မြတ်တဲ့ပုဂ္ဂိုလ်ပရမဘူရိသအလွန်အလွန်မြတ်တဲ့ပုဂ္ဂိုလ်အဲ့ဒီအလွန်အလွန်မြတ်တဲ့ပုဂ္ဂိုလ်ကဘဒ္ဒဝတေယံဖြစ်သေးသလားလို့များ ဟောဘူးသလားတတ္တဝသင်မဖြစ်သလားလို့မဖြစ်တော့ဘူးလို့ဟောဘူးသလားတတ္တဝသင်မဖြစ်ချီတလဲဖြစ်ချီတလဲလို့ဟောဘူးသလားတတ္တဝသေလို့ရှိရင်လုံးဝတော့မဖြစ်တော့ဘူးနောက်မှဖြစ်ပြန်တယ်လို့ဒီလိုများဟောဘူးသလားဆိုပြီးတပည့်တော်လာမေးကြတယ်ဗျာတပည့်တော်ကဖြေလိုက်ပါတယ်ဒီမေးလို့ချက်ကိုတော့ဘုရားဗရမဖြေလို့မရှိဘူးလို့ပြောလိုက်ပါတယ်ပြီးသူတို့ပြန်သွားတပည့်တော်ကိုတော့ဗျာဒါမင်း လူမိုက်ကလေးပဲငယ်လေးရှိသေးတာပဲအသက်ကြီးပေမဲ့လည်းမင်းဟာဒါမဖြစ်နိုင်ဘူးဆိုတဲ့ဆံကုန်မြေလေးသမားပဲပြောပြီးတပည့်တော်ပြန်သွားကြတယ်နောက်သူပြန်သွားပြီပြီးတော့စဉ်းစားတယ်ဒီဒိဋ္ဌိတွေကနောက်ဘာများလာမေးလို့ရှင်းဖြင့်ဘယ်လိုများဖြစ်ရမလဲဆိုတာသူ့စိတ်ထဲမှာဖြင့်အမနာမအရှုပ်ထွေးဖြစ်နေတယ်ဆိုတော့ဘုရားရိပ်မိသူကိုယ်တိုင်မဟာမူမှန်ပါဗျာဘုရားရိပ်မိသူကိုယ်တိုင်မဟာမူလို့ရိပ်မိတယ်သူကိုယ်တိုင်ဆိုတော့ဘယ်လိုတော့ နုရာရကိုယ်တိုင်ဝိသိကိစ္စမပြုတ်ဘူးကွဆိုတာဘုရားကရိပ်မိပါတယ်တဲ့ဒကာရမတို့ကဘုရားကနောက်တစ်ခါမေးရင်ဘယ်နဲ့လုံးမလုံးဆိုတာနဲ့ကိုဘုရားကသိနေပြီအဲငါလူနုရာရတော့ပြန်သူကိုယ်တိုင်ကိုကလည်းဝိပဿနာသာရှုနေတာဝိသိကိစ္စနဲ့ဒိဋ္ဌိမပြုတ်သေးပါလားသူ့ကိုဟောမှတော်မှာပါလားဒိဋ္ဌိဖြေတာသာထောင်း။ဟုတ်ပါဘူး။ဒါဓမ္မတို့တရားကိုလွှဲပြရ။ဟုတ်ပါဘူး။ ဒိဋ္ဌိအဖြေကိုဟောမယ်လို့ဘုရားရှိကူသလားသူ့ဟောဖို့ရှိကူရမှာမင်းတို့ကြောင့်သူ့ဟောဖို့ရှိကူရမှာပါလေဒိဋ္ဌိဝိဇ္ဇာသူ့မပြုတ်ခွဲပြင်းနေလို့နောက်ခံမေးခက်ချည်ရဲ့ဘူး တရားဓမ္မတို့အခုသိသလောက်တောင်မှအနိယုဒ္ဒကလာရလားကဲမှန်ပါဘူးတရားဓမ္မတို့ရတော့ဘုန်းကြီးကရှာကမေးလိုက်တယ်မဟုတ်လားမှန်ပါအဲတတ္တဝသင်ဖြစ်သေးသလားဆိုတော့ခင်ဗျားတို့ကဘယ်နဲ့ဖြေအဲဒီလိုဖြေရမယ့်ဥစ္စာသူ့ကိုဒီဖြေမထွက်နိုင်ဘူးနုရတာကမှန်ပါဘူးထွက်နိုင်ရလားမှန်ပါဘူးမထွက်နိုင်ဘူးတို့ဘယ်မှမဖြေဘူးလားသူထွက်နိုင်တယ်သူ့ကိုယ်တိုင်ညာနဲ့ရှင်းပြီးဖြေနိုင်ရလားဖြေနိုင်ပါဘူးကိုင်းတရားဓမ္မတို့အဲ့ဒီလိုထောက်ကြည့်တော့မှာဩကိုဟာနဲ့တဲ့နော်နော်ဆရာသမားရဲ့ဂုဏ်ကျေးဇူး ကိုတရားဘုံကိုပြီးဒီကလာနားတဲ့ခြေရှုကိုကိုယ်တိုင်အထုတ်တဲ့ခြေရှုကနည်းနည်းနုံတော့အသားတက်နေတာမဟုတ်ပါလားသာသနာတွင်တို့ရောက်နေတဲ့ဥစ္စာပယ်လေးပါးရောက်ပိတဲ့ဖြစ်ကြီးကိုသိကြနေပါဘောလားဆိုတာဟိုသားဘုရားလက်ထက်နဲ့ချိန်တာတောင်းမှအခုအမြိုက်တာနေတာဒီနုရရနဲ့ချိန်လိုက်တာလေမကဘူးလားခင် အဲ့ဒါဘုရားသွားလျှောက်တယ်ရှင်ဗျာဒီလေးချက်လည်းမေးတာတပည့်တော်ဘုရားဒီလိုဖြေလို့မရှိဘူးလို့ဆိုတယ်တို့ပဲမဲ့တို့ပြန်သွားတာတပည့်တော်စိတ်ထဲမှာဒီလိုဖြစ်လာတယ်ဒိဋ္ဌိတွေကဒီလိုပုံလွန်တဲ့အတိပ္ပယ်မျိုးကိုမေးခဲ့သည်ရှိတော့ငါမှဖြင့်ခက်ကြီးပဲဆိုပြီးရှင်ဗျာတန်လျှောက်ရခြင်းဖြစ်ပါတယ်လို့နှုရတာကပွင့်ပွင့်လင်းလင်းမလျှောက်လိုက်အဲ့ဒီဘုရားကရိပ်မိနေမိဘူးလားတကားတော့ဘယ်လိုရိပ်မိလဲ ဒိဋ္ဌိလက္ခဏာဒိဋ္ဌိလက္ခဏာသူကိုယ်တိုင်ဒိဋ္ဌိအနုရာရကိုယ်တိုင်ဒိဋ္ဌိဝိသ္စာမပြုတ်သေးဘူးဟေးဒါကြောင့်သူ့မှာအကြတဲ့သူစိတ်ထဲဖြစ်နေတာမှန်ပါပါဗျာသဘောပါပါပါအဲသူ့ကြတဲ့ဖြစ်နေတာသူကိုယ်တိုင်မရှင်းလို့ကြတဲ့ဖြစ်နေတာပဲဆိုတာပေါ်လာတယ်မှန်ပါဘာအောင်ပေါ့ဘလောက်ခက်တယ်ဆိုတာအိဗယ်ဆရာတော်သမားကောမတွေ့မယ်ဆိုလို့ရှိရင်ခင်ဗျားတို့ပေလေးပါးတကပိတ်ဖို့များလွယ်ကိုမလွယ်ဘူးမလွယ်ပါဘူးဗျာ ဒီပါရင်လွယ်ပါမလားလွယ်ပါဘူးမလွယ်ဘူးမလွယ်ဘူးသူများပြောနေများယုံနေကြတယ်ကိုယ်ဝင်ကဒိဋ္ဌိဝိသေရှာမပယ်နိုင်ရင်ခင်ဗျားတို့ဘယ်တော့မှအပယ်မလို့ခုဆိုတာဒါအဲ့ဒါတစ်ထစ်ချက်မှတ်ထားမှန်ပါဗျာသူများပြောတာမင်းတို့တော့ကွာဘယ်တကားပြိပါပေါ့ဟိုမသိလို့ပြောပြောတာခင်ဗျားတို့ကလည်းဝမ်းရံပြီးဝမ်းမြောက်နေခက်ချီသေးမှန်ပါဟုတ်ဘူးလားပြောတယ်လူကသိတာလားမသိတာမသိဘူးမသိတယ်လူကပြောတာနားမလည်လူကဝမ်းမြောက်နေတော့ခက်ဘူးလားခက်ပါဗျာဥပအောင်ကြီးစိတ်လုံးမြောက်ဘူးသေးလား မမြောက်ဘူးပါဘူးအခုတော့ပါပါပြီပေါ့ဗျာအရင်တုန်းကတော့ဘုန်းတွေကသူများကဗာပြောလိုက်တယ်ဆိုရင်ခမရလူတော်ကြီးပဲဆိုရင်အေးသူတို့လည်းတော်သားပဲငါသံငါတမရငါမဟုတ်ဖြစ်ချင်းဖြစ်လုံးမှာဖြစ်တတ်တယ်အခုလိုဒိဋ္ဌိဝိသေစာပြုတ်ပြီးခန္ဓာထဲမှာရှင်းနေမှသာလင်ဩသာသနာတော်သားသာသနာတော်သူဖြစ်ပြီးဒီကလား အပယ်လေးပါးကပြည့်ရတယ်ဆိုတော့ဒီအသိမှအသိမှန်ပါလားသမာဓိဋ္ဌိရောက်လာတာပါလားမိစ္ဆာဒိဋ္ဌိပြေးပါကောလားဆိုတော့မှတတ္တကံကလုံလောက်လားမှန်ပါပါဗျာမိစ္ဆာဒိဋ္ဌိမပြေးသေးကာလပတ်လုံးအာရုံတရားပဲတရားဓမ္မတွေမှာဘယ်ဓမ္မပဲလေးပါမျိုးစုံမပြတ်ဘူးလို့မှားမှန်ပါပါဗျာမိစ္ဆာဒိဋ္ဌိဆိုတဲ့တက္ကရာဒိဋ္ဌိဒါရှိနေမယ်ဆိုရင်အပေမျိုးစေရမှန်ပါပါဝိညာဉ်မှာအမြဲကိန်းနေမှန်ပါပါအနုတ္တရသဘောနဲ့ကိန်းနေမှန်ပါပါသဘောကျလားမှန်ပါပါအဲ့တော့ငါသူပြောဖို့လို့ခမည်းတော် ဆုံးမြတ်ချက်ချလို့ရှင်ပြောဩမသိတဲ့မိုက်တဲ့ပုဂ္ဂိုလ်ကြီးဆုံးမြတ်ချက်ချပါပဲဆိုတော့မဆိုလိုက်အဲ့ဒါကြက်ကြက်စဉ်းစားပါဒကာဓမ္မတို့အခုဘုရားသခင်ကိုရမကြီးကိုယ်တိုင်ဝင်လာပြီအနုရတာကဒီလိုဒီလိုချက်တဲ့ပုံမေးလို့ရှင်သူ့မှာခက်ကြီးဖြစ်တော့မှာပဲတဲ့အဲ့ဒါကြောင့်အရှင်ဘုရားထံဘုရားထံကိုတပည့်တော်လာပြီးရှောက်ရခြင်းဖြစ်ပါတယ်ဆိုပြီးသူပုံမှန်လည်းမရှောက်ဘူးလားရှောက်ပါဘူးရှောက်တော့ဘုရားသခင်ကိုရမကြီးကသဗ္ဗံဇာနိတိသဗ္ဗေညုဆိုတဲ့ သူတစ်ပါးစိတ်ကိုလည်းအိန္ဒြိယပရောပရိယဉာဏ်နဲ့သိပြီးသားဖြစ်နေတော့ဩအနုရရသူကိုယ်တိုင်ကိုဒိဋ္ဌိဝိသေသမပြုတ်အကြတဲ့တွေ့နေပါဗောလားဆိုတဲ့ဥစ္စာကဲသူကိုပင်လဲဒိဋ္ဌိဝိသေသဖြုတ်ပြီးတဲ့ကလာသောတာပန်တရားဟောမှတော်တော့မယ်ဆိုပြီးဒါဟောရမှန်ပါဗျာဓမ္မတော့သဘောပါလားမှန်ပါဗျာအင်းနုရရကိုယ်တိုင်ကိုပဲဥပါဒံဘာဖြစ်နေလဲ နှုတ်ဥပက္ခမလုပ်ဘူးလားလုပ်တာလုပ်ပါဘူးအမလို့ဘုရားကြောင့်နဲ့ကတ်နေတာဗျဘုရားဒီမှာလည်းအစ်စ်ဗျလုပ်လည်းနေတာဧကံပဲလုပ်ပေမဲ့လည်းတရားဓမ္မတို့ဒီဝါဖျားကနေပြီးဒီကလည်းနှိမ်ချိုးနေသလိုဖြစ်နေတယ်ရင်းကတော့ဘာမှမဘေးမဆိုင်ဖဲနဲ့ဟင်ဝါဝါပဲသိရင်တော့ဖျားချိုးပေမဲ့လည်းမဟုတ်ကြပေါ့မလို့ဖြစ်နေတာဟုတ်ပါဘူးဘောကြအဲ့ဒါကြောင့်ဓမ္မတို့အရေးကြီးတာကိုတဏ္ဍဘက အင်းဒိဋ္ဌိဖြုတ်ဖို့ရေးကြည့်တယ်မှန်ပါပါဒိဋ္ဌိဖြုတ်ခြင်းတဏ္ဏမဒိဋ္ဌိတဏ္ဏမနဲ့ဒိဋ္ဌိဖြုတ်ဒိဋ္ဌိဖြုတ်ခြင်းလို့ရှိရင်လေဒကာဓမ္မတို့ပရိစ္ဆေသမုပ္ပါခန္ဓာကိုယ်ဓမ္မအခုပေါ်လာတဲ့ပရိစ္ဆေသမုပ္ပါအခုပေါ်လာတဲ့ပရိစ္ဆေသမုပ္ပါကိုခင်ဗျားတို့ပေါင်းသိပေးရမယ်ဒါပုဂ္ဂိုလ်တ attva မဟုတ်ဘူးမှန်ပါပါဒါယုံနာဓမ္မတွေဆက်ဆက်လာတာမှန်ပါပါယုံနာဓမ္မတွေအကြောင်းတိုက်ဆိုင်လို့ပေါ်လာကြတာပုဂ္ဂိုလ်တ attva မဟုတ်ပါဘူး ဒီကပရိစ္ဆေသမုပ္ပါဒိဓမ္မသာရင်ရှင်းလင်းသွားတော့ပေါ့မှန်ပါဗျာမျက်မှန်ရှင်းလင်းเสียအကြောင်းမြင်သေးရလားမမြင်ပါဘူးဗျာအင်းဒါတော်တော်ရေးကြည့်တဲ့စကားမို့ဒကာဓမ္မတွေအမျိုးမျိုးဒီနေရာကြလေရှင်ဖြင့်ခင်ဗျားတို့ထပ်ပြန်တလဲလဲပြောပေးနေတယ်ဆိုတော့သိပလားသိပါဗျာကောင်းပြီဒါဖြင့်ဘုရားခင်ကိုရမကြီးရိပ်မိဘုံဟာဥပအောင်တဲ့ဟုတ်တယ်မလားဗျာတမပါဗျာ သူကဥပဒနာအလောက်ကိုမလောက်တဲ့အနုရာလားလုံနေတဲ့အနုရာလားလောက်ပင်လုံညာတော့လဲဘယ်နဲ့ကြောင့်သူတွေကလည်းဆိုလို့ရှိရင်ဖြင့်ဒီတန်တရားတွေပေါ်နေပါလိမ့်မရုံလို့မေးတော့ပရိစ္ဆေသမုပ္ပါဒုက္ခသစ္စာခန္ဓာဆိုတဲ့ယခုပေါ်နေတဲ့ပရိစ္ဆေသမုပ္ပါဖြစ်စဉ်ကြီးကိုသူနားမလဲဘူးမှန်ပါပါဗျာနားမလဲတဲ့အတွက်ဝိသိကိစ္စရှိတယ်ဝိသိကိစ္စရှိနေတဲ့ဒိဋ္ဌိကနည်းနည်းမှမပြုတ်ဘူးဆိုတာသိကြတယ်သိကြပါဘူး ပေါ်ကြပေါ်ပါဗျာအဲ့ဒါကြောင့်ဘုရားခင်ကိုရမေကြီးကငါလူကိုကအခက်ကြီးပဲပေါ်လာတာပဲရှင်းမလားရှင်းပါဘူးဘုရားခက်နေတာတော့ငါလူကိုခက်နေတာဟောဒိဋ္ဌိဖြေဝဲအတာထားရသေးတယ်သူသူကိုယ်တိုင်ဟောင်းမရလဲသူ့ကိုအမိဖမ်းရအောင်မှာဘုရားရင်လည်းရိမ့်မိဗလားရိမ့်ပါအဲသူ့ကိုအမိဖမ်းဖို့ဆိုတော့ဒကာရမတို့သူ့သောတာပန်ထီအောင်ဒီပြိဿံမှုကပြပြီဘုရားကနာရှုခိုင်းအောင်မှာဗျလွယ်ပါမလားလွယ်ပါဘူးအဲနေ့ပြန်မဟောကြစို့